မင်္ဂလာပါခင်ဗျာအားလုံးရွှေလန်းချမ်းမြေ့ကြပါစေဒီနေ့2021ခုနှစ်ဇန်နဝါရီလနေ့ရက်ညနေပိုင်းတရားနာခြင်းကိုစတင်ပါပဲရှေးဥစွာအနန္တအနန္တငါးပါးကိုဥခတ်၍ဆရာတော်ကိုမေတ္တာပို့ကာရဝပြုကြပါစို့ဘုဒ္ဓဂုဏောအနန္တော ဓမ္မဂုဏအနန္တောသံဃဂုဏအနန္တောမာတာပိတုဂုဏအနန္တောအာစရိယဂုဏအနန္တောအနန္တောအနန္တငါးပါးကိုရှိခိုးပါ၏ဖေဟာဆရာတော်ရှင်သူမြတ်ဖေဟာတပည့်တို့တို့နှင့်ဝိနည်းတတ္တဝါအပေါင်းတို့သည်အဝေယံဟွန်တုဘေးရန်ကင်းကြပါစေအပြာပြဇာဟွန်တုစိတ်ဆင်းရဲကင်းကြပါစေအနိကာဟွန်တုကိုယ်ဆင်းရဲကင်းကြပါစေ သုခိအတ္တနာပရိဟရန္တုကြကြမမချမ်းသာဖြင့်မိမိတို့ခန္ဓာဝင်ကိုရွတ်ဆောင်နိုင်ကြပါစေဒုက္ခမူစံတုဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေယထာရတသမတ္တိသောမဝိကစ္စံတုရရှိပြီးသောစည်းစိမ်ချမ်းသာမှမြေရောကြပါစေလေကမ္မတကာကန္တာလင်ကိုပိုင်ဥစ္စာရှိကြကုန်၏ဆရာတော်ရှင်သူမြတ်ဖျားဆရာတော်ဘေးရန်ကင်းပါစေစိတ်စည်းရန်ကင်းပါစေ ကိုစင်ရကင်းပါစေကျမ်းကျမ်းမာမာချမ်းသာဖြင့်ခန္ဓာဝင်ကိုသန္တနာဝင်ကိုရွတ်ဆောင်နိုင်ပါစေဆရာတော်ဓမ္မမြတ်ဗုဒ္ဓဤတရားတော်များကိုသင်ယူလေ့ကျင့်ခွင့်ရကြသည့်အတွက်ဒူကျေသူကြီးမားလာပါသည်ရှင်ဗျာတပည့်တော်သည်မြတ်ဗုဒ္ဓဤတရားတော်များကိုယူသည်လေးစားစွာသင်ယူလေ့ကျင့်အားထုတ်ပါမည်ရှင်ဗျာဒါ ခုနိုင်ခွဲသွားဖြစ်တဲ့တရားနာကြောင်းနော်ဒီနေ့2021ခုနှစ်ဇန်နဝါရီလ2ရက်စနေနေ့ည9:00နာရီခွဲချိန်ထေရဝါဒဓမ္မကမ္မထာနာစဉ်တရားရနာယူတဲ့ပိုင်းမှာစိတ်တ ानु ပဒနာတတိပဒံအဲဒီကြောင်းပြောမယ်နော်စိတ်တ ानु ပဒနာတတိပဒံနဲ့ပတ်သက်ပြီးဖះက 16မျိုးဟောထားဒီ16မျိုးမပြောရင်ဘုန်းကြီးတို့ကဒီစိတ်နဲ့ပတ်သက်ပြီးတော့သိတင်သိထိုက်တာလေးပြောရတော့မနေ့ကတော့စေတသိက်အကြောင်းရင်းခံပြီးစိတ်ဖြစ်ပုံ ပြောခဲ့တော့စေတသိက်အကြောင်းရင်းခံပြီးစိတ်ဖြစ်ပုံကဘယ်လိုဖြစ်သလဲဆိုတော့အာယုံတစ်ခုခုကျုံလာတဲ့အခါအဲ့ဒီအာယုံကိုကအကောင်းထင်လိုက်တော့ဒါလော ကောင်းထင်ပြီးလောဘစိတ်ဖြစ်လာရင်တတ်မဲ့လာရင်လောဘစိတ်ဖြစ်လာရင်ဒါလောဘစိတ်ခေါ်အောင်တစ်ခုတွေ့လာတဲ့ကမှဒေါသစိတ်ဖြစ်တယ်ဆိုရင်ဒါကိုဒေါသစိတ်အကောင်းမနဲ့စိတ်အပြစ်မြင်ရင်ဒါဒေါသစိတ်ပေါ့ဗျာအဲ့ဒါမျိုးပေါ့နောက်ကဝုထုယုတ်ကိုအကြောင်းခံပြီးတော့လေစိတ်ကဖြစ်ပါတယ်ဟိုစုဝုထုတို့ဓာရတို့တခါတလေဓာရလို့သုံးတယ်မျက်စိနားလျာကိုယ်စိတ်မျက်စိကိုစက္ခုတို့ယုတ်ခေါ်တယ် သောနာဝသောတာဝတ္ထုနှခေါင်ခန္ဓာဝတ္ထုရှာဝစေဝဝတ္ထုကာယုကိုဒီတကိုယ်လုံးယုကာယဝတ္ထုပြီးတော့နှလုံးသားမှာလက်တစ်ဖက်လောက်တည်နေတဲ့သွေးပေါ့အဲ့ဒီဟာကိုဟရိယဝတ္ထုယုတ်ခေါ်တယ်အဲ့ဒီဝတ္ထုယုတ်ဒီအကြောင်းပြုပြီးတော့လေစိတ်တရားဖြစ်တယ်အဲ့ဒါတော့သူတကူတည်းတော့မဖြစ်ပါဘူးရှေးကယူပါယုံဒါကြောင့်စစရင်တော့ဗာလေအာယုံကိုကြောင်းပြုပြီးတော့လေစိတ်ဆိုတော့အာယုံရှိမှဖြစ်တယ်အာယုံမရှိမှဖြစ်ဘူး နော်အာယုံတိတတ်တဲ့သဘောသဘောညာစိတ်ဆိုအာယုံတစ်ခုတိရတဲ့သဘောဆိုဒါကိုပြောခဲ့တယ်အာယုံပြုပြီးတော့လေအာယုံတစ်ခုခုမြင်ပြီးတော့လေစိတ်ကဖြစ်တယ်လို့ဝုထုယုတ်ကိုအမိပြုပြီးတော့စိတ်ကဖြစ်တယ်အဲ့ဒါလေးမှတ်ထားဒီအာယုံတစ်ခုမြင်လိုက်တယ်ကိုမျက်စိကလည်းကောင်းတယ်ဒီမျက်စိကိုအမိပြုပြီးဖြစ်တော့ဒီအာယုံနဲ့ဝုထုယုတ်နဲ့ပေါင်းစုံတိုက်ဆိုင်လာမိတကဖြစ်တာအဲ့ဒါကြပါစေလေမြင်သိစိတ်ပေါ့စကုဉ္ဉ္စိတ်ပေါ့ ဒါကိုယ်မှမျက်စိမရှိမျက်စိကွယ်နေမှာမျက်စိကန်းနေမှာမမြင်ရဘူးလေရှေ့ကအာယုံဘလောက်ရှိလို့နေတယ်ဒါကိုပဋ္ဌာန်းပစ္စည်းကြလဲတွေ့ဦးမယ်နော်ဒါဟုနေတရားပစ္စည်းတို့ပါလို့အာရမဏပစ္စည်းကြအာယုံကြောင်းပြုဖြစ်တယ်ဒီဝုထုယုတ်ကြောင်းပြုဖြစ်ရင်တော့ဒါနေတရားပစ္စည်းတို့ပါလို့ပေါ့နောက်နာဒီမှာနာကောင်းနေမှာဘုန်းကြီးတို့ကြားတယ်နာမကောင်းရင် မကြောက်ဘူး ဒီတော့အတန်တစ်ခုကဒီနားနဲ့ပေါင်းစုံတိုက်ဆိုင်ဒီနားကိုအကြောင်းပြုပြီးတော့လေဂျာတိစိတ်ဖြစ်တယ်။နော်အနတ်ကိုနှာခေါင်းကနှာတွေပိတ်နေတာနှာကြီးမရအနတ်မရဘူးပေါ့။နှာခေါင်းလည်းအကြည်ယုတ်လေးဖြစ်နေမယ်။နှာခေါင်းလည်းကောင်းနေမယ်။ခုနအနတ်တခုအာယုံပြုရလာမယ်ဆိုရင်ဒီနှာခေါင်းကိုအကြောင်းပြုဒါဂါဏပဂါဏပတာတော့ဂါဏဝုထုရခေါ်တော့ပေါ့လေ။အဲ့ဒါအကြောင်းပြုလေအနတ်တိစိတ်ဖြစ်တယ်။ရှားကိုအကြောင်းပြုပြီးတော့ရှားကို စေဝပတာစေဝဝုထုယောပေါ့ဒါကိုလည်းအကြောင်းပြုပြီးတော့စေဝပတာစေဝဝုထုယောအကြောင်းပြုပြီးတော့စာသိစိတ်ဖြစ်တယ်ခန္ဓာကိုယ်ကြီးပေါ့ဒီခန္ဓာကိုယ်ကြီးအကြောင်းပြုပြီးတော့ကာယပတာတာကိုဖုထယုံဖုထပါယုံအတွေ့အထိလေးတခုလာထင်လည်းပဲထိသိစိတ်ဖြစ်တော့နောက်တစ်ခုကြံတွေးစရာအာယုံအကြောင်းပြုပြဒီဟာတရားဥထုမှာလာပြီးတော့မနောပုံကြီးနဲ့ ကြံတွေးစရာအောင်နဲ့ပေါင်းစုံတိုက်ဆိုင်မိလိုက်တကမနောဝิญဉ်စိတ်ဖြစ်တယ်ဆိုတော့ဒါစိတ်6မျိုးနော်မြင်သိစိတ်ကြားသိစိတ်အနံ့သိစိတ်စာသိစိတ်ကိုဋ္ဌိသိစိတ်အတွေးစိတ်ဆိုရင်6မျိုးအဲ့တော့သူတို့ကြံတဲ့စိတ်တွေကသူ့နယ်မြေအကန့်အသတ်နဲ့ပဲဖြစ်တယ်နော်ဟောမြင်သိစိတ်ဆိုရင်မြင်သိစိတ်ဆိုရင်မြင်မြင်ယူပါယုံမဲ့သူအစင်းငယ်ပဲသိမြင်သိတယ်ကျန်တာဘာမသိဘူးမျက်စိဆိုမျက်စိရဲ့လောက်က မြင်တဲ့ကိစ္စပဲဒီမြင်တဲ့ကိစ္စပဲသူတို့မြင်ချင်းပဲမြင်သိတာပဲရှိတယ်ကျန်တာလေကျန်တဲ့အာရုံသူမသိဘူးနာဆိုရင်လည်းမထူဘူးပေါ့ဗျကြားသိခြင်းကိစ္စကြားသိတာပဲဉာဏ်နဲ့အာယုံသူသိဉာဏ်နဲ့အာယုံမသိဘူးနှာခေါင်းဆိုလည်းအနံ့သိတာပဲရှေ့ဉာဏ်နဲ့အာယုံမသိဘူးရှားဆိုစားသိတာပဲဉာဏ်နဲ့မသိဘူးကိုထိသိတဲ့စိတ်နော်ကာယပတာတော့နော်အဲ့ဒီအကြောင်းပြုပြီးဒီ ဂါဏဝิญဉ်စိတ်ဆိုတာလည်းဗာလေအနတ်ပဲသိတယ်ခုနဇေဝဝิญဉ်စိတ်ကရတာပဲသိတယ်တရားပြောကာဝิญဉ်စိတ်ကအတွေ့အထိပဲသိတယ်မနောဝิญဉ်စိတ်ဟောလားဒီနှလုံးသားထဲမှာရှိတဲ့မနောနှလုံးဟရိယဝုထုပေါ်မိပြုပြီးတော့မနောဝิญဉ်စိတ်ဓမ္မအောင်နဲ့ပေါင်းစုံဖြစ်လာတယ်မနော်အဲ့ဒီဟာကြတော့ तू ကအာယုတစ်ခုတည်းမဟုတ်အာယု6ပါးလုံးကိုသူအာယုပြုနိုင်တယ်မျက်စိမိတ်ထားလေမျက်စိမိတ်ထားဆင်းလည်းအာယုပြုနိုင်တယ်အတန်လည်းအကုန်လုံးအာယုပြုနိုင်တယ်သူက မျက်စိမိန်နဲ့ဘုန်းကြီးတို့တွေးတယ်လေသူကဖြစ်ပုံကမမြင်ရပဲနဲ့လည်းမကြံရပဲမကြားရပဲနဲ့အနမ်းမရပဲနဲ့မစားရပဲနဲ့မတွေ့မစင်းစားသူကသူသိနေတယ်တွေးနေတယ်ဒီဟာမြင်နေရမို့ဖွင့်ကြည့်နေရမို့မနှောဝိညာဉ်ချက်နော်အာရုံတစ်ခုခုသူကအတိတ်ကိုလည်းလှမ်းကြည့်နိုင်တယ်ဒီအတိတ်ကိုလည်းလှမ်းတွေးနိုင်တယ်အနာဂတ်ကိုလည်းတွေးနိုင်တယ်ပြစ္ဆုတ်ပအာရုံလည်းယူနိုင်တယ်ခုနကမြင်သိစိတ်တို့ကြားသိစိတ်ကပြစ္ဆုတ်ပန်တဲ့တဲ့အာရုံပဲသူက မြင်မယ်ကြားမယ်ဒါပဲဒီဓမ္မယုံအတွေးစိတ်ကြောင့်မဟုတ်အတိတ်ကိုလည်းပြန်တွေးတယ်အနာကလည်းတွေးတယ်ပစ္စုပန်တဲ့တယ်လည်းတွေးတယ်ဒါမျိုးပေါ့သူကနော်အာယုံတစ်ခုကိုကာလာသုံးပါးလုံးမှာသူကမြင်တာမရှိဘူးကြားတာမရှိဘူးအနံ့ရတာမျိုးစားတာမျိုးတွေးထိတာမရှိဘူးအဲ့ဒါမရှိဘဲနဲ့ဒီအောင်ရကောင်းလားမကောင်းလားသူသိတယ် လိုချင်တာမလိုချင်တာဖြစ်တာဒါလည်းဒီအဲ့ဒါမနောဝိညာဉ်ရဲ့ကြံတွေးတဲ့သဘောအဲ့ဒါမနောဝိညာဉ်သဘောကြည့်တယ်ဒါကြောင့်မို့မနောဝိညာဉ်စိတ်ရဲ့တိမှုနယ်ပယ်ကကြံတဲ့စိတ်၅မျိုးတွေကျဲပို့ကျဲဝင်တယ်ဟောဒီစိတ်တ ानु ပဒနာလေဘုန်းကြီးတို့အဲ့ဒီမနောဝိညာဉ်စိတ်ကိုရှုရတာများတယ်အဲ့ဒါလေးမှတ်ထားဖို့ပဲနော်ဒီဇာတိစိတ်တွေပါလေရှုနီးရကိုဆတ်စကတုတ်တန်တိုင်းပါပဲဒါလေးလည်းပြောပါမယ်နော်တချို့ အဲဒီကဒီဟာတွေကိုပြောမှတာတဲ့ဆတ်စကတောက်တန်တို့ဘာလို့ကြတော့ခုနကမြင်မြင်သိစိတ်ဘယ်လိုဖြစ်လဲဆိုကိုယ်မျက်စိကလည်းကောင်းအောင်ရှိရအရှင်းအာရုံလည်းရှိရမယ်ဒီတစ်ခုပေါင်းစုံလာမြင်သိစိတ်ဖြစ်တယ်အဲ့ဒီနေရာမှာတော့ဆတ်စကတော့ကကြတော့ဘယ်လိုမှခိုင်းလဲဆိုအခုကစိတ်ကိုပြောရင်တော့မြင်သိစိတ်လေးပဲမှတ်ရုံပေါ့လေအဲ့ဒီမြင်သိစိတ်လေးကိုစိတ်ကသိပြီးတော့အနေစာဒုက္ခအနတ္တဆတ်စကသုတ်တံလို့တော့အနတ္တမှတ်ခိုင်းတာပဲ နေဆာလည်းထက်လာလို့ကတော့နေဆာလည်းမှန်နိုင်တယ်ဒုက္ခလည်းမှန်နိုင်တယ်အဲ့တော့ပြောတယ်ကြားသိစေလည်းဒီတိုင်းပဲတခါတလေဘုန်းကြီးတို့တချို့ဆရာသမားတွေကသင်လို့မြင်မြင်နဲ့မှကြားရင်ကြားတယ်မှဆိုဘာအာရုံပြုအမှတ်မလဲဆိုအဲ့ဒီအဲ့ဒီပြဿနာတက်တာပဲနော်မြင်မြင်နဲ့မှတ်တဲ့ခါမှာဟိုရှေ့ကအရှင်းအာရုံလည်းမှတ်နိုင်တယ်ကိုမြင်နေတဲ့အရှင်းအာရုံပြီးတဲ့ခါကျတော့ကိုမျက်စိကိုလည်းမှတ်နိုင်တယ်အဲ့ဒီနှစ်ခုပေါင်းဆိုရင်ကြောင့်ဖြစ်တဲ့မြင်သိစိတ်ကိုလည်းမှတ်နိုင်တယ် သူကတော့အနတ္တသဘောကိုတော့ဒီတော့ကမှတ်ခိုင်းပါတယ်စာစက်ကတော့ကအနတ္တသဘောဆိုကိုဖြစ်လို့မဖြစ်တဲ့သဘောပဲသူဖြစ်လို့ဖြစ်နေတဲ့သဘောပဲကိုမျက်စိပဲဖြစ်ဖြစ်ရှေးအဆင်းအာယုံမှာပဲဖြစ်မြင်သိစိတ်ပဲဖြစ်ဖြစ်ကိုဖြစ်လို့မဖြစ်ဘူးသူဖြစ်လို့ဖြစ်နေတာနော်မျက်စိလေးလည်းကောင်းစေခြင်းနဲ့ကောင်းမှုဖြစ်စေမဖြစ်ဘူးသူဖြစ်လို့ဖြစ်တာပဲရှေးအဆင်းလေးလည်းကောင်းမှုမရဘူးမြင်သိစိတ်လည်းဒီတိုင်းပဲနော်အဲ့လိုမျိုးအဲတော့မှတ်ထားဖို့ရက အခုကတော့စိတ်တာနုပဒနာဆိုတော့ခုနမြင်သိစိတ်တို့ဘာမှလည်းအနတ္တတော့မှတ်နိုင်တယ်သို့မဟုတ်ဘာမှလည်းနေစာတို့ကအနတ္တပဲကြားသိစိတ်လည်းဒီတိုင်းပဲနာသိစိတ်လည်းဒီတိုင်းပဲစာသိစိတ်တွေးထိသိစိတ်အကုန်လုံးပေါ့ဗျာအဲ့ဒါတွေကိုခုနနေစာတို့ကအနတ္တမှတ်နိုင်တယ်ဒီမျိုးဘုန်းကြီးတို့ကဘာအဓိကထားပြောမလဲစိတ်တ ानु ပဒနာအရာကျဲတဲ့မနောဝိညာဉ်စိတ်ပေါ့ဗျာဒါနဲ့ပတ်သက်ပြီးပြောအောင် အဲ့ဒီလိုပြောဖို့ဆိုစေတသိက်အကြောင်းလေးနည်းနည်းပြောမယ်နော်ဒါတွေကလည်းဆက်ဆက်မှုရှိတယ်စေတသိက်ဆိုတာကစိတ်ကိုမှီတွယ်မှစိတ်နဲ့ဆက်ဆက်မှစိတ်ကဥဆောင်မှဖြစ်နိုင်တဲ့သဘောပဲဖြစ်ကြတဲ့သဘောပေါ့နော်စိတ်ကိုမိရရမှစိတ်နဲ့ဆက်သွယ်ရရမှစိတ်ကဥဆောင်ပါမှဖြစ်ကြလို့ဖတ်တဝိနာသဘောတွေဖတ်တဝိနာဆိုင်တဲ့သဘောတွေကိုစေတသိက်လို့ခေါ်တယ် ဒါလည်းမှတ်တာဒါကတော့ဒီတိုင်းမမှတ်တော့ဘူးနော်ဗိဓမာတက်မှာပို့နားလဲမယ်စေတသိက်ကအလုံး52ပါးရှိတယ်ပေါ့နော်အဲစေတသိက်52ပါးတော့မှာဘုန်းကြီးတို့ကကုသိုလ်အရာမှာဖြစ်တဲ့စေတသိက်ကုသိုလ်စေတသိက်ခေါ်လို့အဲ့ဒါတတာစာရည်တဲ့စေတသိက်25ပါးရှိတယ်အကုသိုလ်ရာမှာဖြစ်တဲ့စေတသိက်အကုသိုလ်စေတသိက်ဒါ14ပါးရှိတယ်ကုသိုလ်အကုသိုလ်နှစ်မျိုးလုံးရောအောင်တာပေါ့ဗျာအဲ့ဒါ73ပါးရပေါင်းတော့စေတသိက်52ပါးပေါ့ အဲ့လိုပဲမှတ်တာပေါ့စိတ်ရဲ့သဘောကတိမှုတစ်ခုသာဖြစ်ပေမဲ့လို့ဒီစိတ်နဲ့အတူတူကဖြစ်လာစေတသိက်20 52ပါးကွဲပြားမှုကြောင့်စိတ်52မျိုးဖြစ်တယ်လို့ဒီလိုပြောနိုင်တာပေါ့နော်။ဟိုစိတ်ကလောဘနဲ့တူဖြစ်ရင်လောဘစိတ်ဒေါသနဲ့တူဖြစ်ရင်ဒေါသစိတ်ဒါမျိုးတွေသုံးတယ်။ဖတ်တနဲ့တူဖြစ်ရင်ဖတ်တစိတ်ဝေဒနာနဲ့တူဖြစ်ရင်ဝေဒနာစိတ်အဲဒီလိုပေါ့စိတ်ကိုအမိပြီးမာနနဲ့တူဖြစ်ရင်မာနစိတ် တတ္တာနဲ့တူဖြင့်တတ္တာစိတ်ဒါမျိုးပေါ့ပညာနဲ့တူဖြင့်ပညာစိတ်ဒီလိုလဲမှတ်ထားအောင်ပေါ့နော်အဲ့ဒါမှတ်ထားမှာဘုန်းကြီးတို့ဒီစိတ်တ ानु ပဒနာတတိပ္ပံပြောတဲ့အခါပိုးလွယ်စိတ်တ ानु ပဒနာတတိပ္ပံနှုတ်လေးကိုချင်းထိုးပါအောင်စိတ်တ ानु ပဒနာတတိပ္ပံ16မျိုးဘုန်းကြီးတို့ကဘာလို့သိစေခြင်းလဲဆိုယောဂီလေးတွေတရားထုတ်ကြရင်ယောဂီတို့အနေနဲ့ဘုန်းကြီးတို့အနေနဲ့ ဓမ္မနုပဒနာကာနုပဒနာတတိပဌာန်ဆိုဘယ်နှမျိုးဟောထားတယ်ဒါတွေဖျားဟောတာကိုသိကြသိစေခြင်းနဲ့ပြီးမှကိုကြိုက်တာရွေးချယ်မှတ်ပေါ့ဝိညာဉ်နုပဒနာဆိုဘုရားဘယ်နှမျိုးဟောထားတယ်ဒါတွေသိစေခြင်းနဲ့စိတ်ဓာနုပဒနာဆိုလည်းဘယ်နှမျိုးဟောတာဒါတွေသိရမယ်ဘုန်းကြီးတို့အဲ့ကြမှာသိပြီးမှကိုကရှုလို့လွယ်တယ်သိထိုင်ရှုရတာပိုကောင်းတာပေါ့နော် အဲ့မှာသူ့ရဲ့စာအတိုင်းပဲရေးထားပါတယ်ဘုရားကတရာကစေဝိတရာကစေအတွဲလိုက်ပေါ့တရာကစေတတ်မဲ့မှုနဲ့တွဲဖြစ်တဲ့စိတ်အာယုတခုတွေ့လိုက်နှစ်သက်တဲ့သဘောကြတယ်ပေါ့ဗျာလောဘစိတ်ပေါ့တရားပြောရင်ဒီလောဘစိတ်ကိုလည်းရှုနိုင်တယ်တတ်မဲ့မှုနဲ့မတွဲဘဲနဲ့ဖြစ်တဲ့စိတ်ကြံတဲ့စိတ်တွေပြောတော့ပေါ့အဲဝိတရာကစေလို့ဒီလိုဘုရားတာမန်ပဲပြောသွားတယ်နော်တခါတလေလောဘစိတ်ဖြစ်တခါတလေလောဘမဟုတ်တဲ့စိတ်ဖြစ်မယ် လောဘမဟုတ်တဲ့စိတ်တွေတိကျသိရင်တော့ဝိညာဉ်လာဒါရိုင်မှတ်လို့ရမှာဒီလိုတတွဲမှတ်မှာလောဘစိတ်လောဘမဟုတ်တဲ့စိတ်လောဘမဟုတ်တဲ့စိတ်ကိုဝိဒါရာကစိတ်လို့ခေါ်တယ်တာဒေါသစိတ်ဝိတာဒေါသစိတ်သတိပ္ပံတော့ကအဲ့လိုဟောတယ်တာဒေါသစိတ်ဒေါသစိတ်ပါပဲအာယုန်တခုတွေ့လာမကြိုက်တာမနစ်သက်တာသဘောမကျတာဒီစိတ်တွေပြန်လာဒေါသစိတ်ပဲဝိတာဒေါသစိတ်ဆိုဒေါသမဟုတ်တဲ့စိတ်ပေါ့ဒါမျိုးပြောတာမောဟစိတ်နော်မောဟစိတ်ပဲမောဟစိတ်က နှစ်မျိုးရှိတာပေါ့ဝိသေကိစ္စမောဟစိတ်နဲ့ဥဒိစ္စမောဟစိတ်အဲ့ဒီနှစ်မျိုးလုံးဒါကိုမောဟစိတ်လို့ခေါ်တယ်ဝိတမောဟစိတ်ဆိုမောဟမဟုတ်တဲ့စိတ်တွေတန်ခိတစိတ်ဆိုထိနာမိတဲ့အဲ့ချိန်ခံမိတဲ့စိတ်ဒါယောဂီတွေတော်များများဖြစ်ကြတော့သမခါစတပတ်လောက်မနေ့ကပုံမှန်ကြီးရထားတာမဟုတ်ညနေကြတော့လေတနေ့ကုန်ပင်မတဲ့ကညပိုင်းမိုင်လဲအဲ့ချိန်ခံပြီးတဲ့စိတ်ကဖြစ်တာပဲပြင်းလာပြင်းလာရင်အဲ့ချိန်လာတာပဲအဲ့လိုမျိုးပေါ့ ဒီကုသိုလ်ကောင်းမှုလောက်ရတာလောက်ရမှာတွန့်ဆုတ်လာတယ်ဒါမျိုးခြေတော့ကတုံးတော့ပြင်းလာပါပဲအဲ့ဒါကိုတန်ခိတစိတ်လို့တုံးတယ်ဒီနေရာပြော ထိနာမိတာစိတ်ပေါ့ဗျာဒါကိုတန်ခိတစိတ်ကောတခါလေအိတ်ချင်ခံမိတဲ့စိတ်ပြတခါကြလည်းအိတ်ချင်ခံမိတဲ့မပြစိတ်တွေထွက်နေအဲ့ဒါဥဒိစ္စပဲမောဟတွေမှာပါတယ်ဥဒိစ္စပဲဒီကတော့ဥဒိစ္စတည်တံပြောတယ်တရားမဆာဆိုမကပ်ဘူးထွက်ထွက်ထွက်ထွက်နေအဲ့ဒါဝိကိတစိတ်ပဲဒါလည်းမှတ်ရမှာပဲထိနာမိတာလည်းမှတ်ရမှာပဲ မှတ်နည်းတွေချွာပြောပြီး9နဲ့6 9နဲ့6 9ကြတော့မေကတစေဇန်စိတ်တွေပြောတာဇန်စိတ်နဲ့ဇန်မဟုတ်တဲ့စိတ်ဒါကြတော့ဘုန်းကြီးဇန်မရသေးတဲ့ပုဂ္ဂိုလ်ကဒီငါအတွေ့ကိုရှုလို့မရဘူး။ငါကမေစိတ်နဲ့ကာမစိတ်6ကကြတော့ရှေ့ကကာမစိတ်နောက်ကအနုဒ္ဒရစိတ်မေဂုတ်စိတ်ပဲ။လောကုတ္တရာစိတ်တရားတရားရှုမှလို့မရဝိပဿနာအာယုံဖြစ်တဲ့ မဲကုတ်စိတ်ပဲတရားရှုမှတ်လို့ရတော့ဘူးဒါကြောင့်မို့ဒီ9နဲ့6တွဲကဘုန်းကြီးတို့ဇံမရတဲ့ပုဂ္ဂိုလ်ဒါရှုလို့မရဇံရတဲ့ပုဂ္ဂိုလ်မှာစိတ်16တွဲဟောထားတော့16မျိုးဟောတာကိုရှုနိုင်တယ်နော်ဇံမရရင်တော့အဲ့ဒါခြံတာရဲ့9နဲ့6တွဲခြံတာရဲ့နောက်သမာဟိတစိတ်ဧကဂရာစိတ်အောက်တကုတကပ်ပြီးဖြစ်နေတဲ့စိတ်ဒါလည်းရှုမှမယ်ဒါလေးကိုပေါ်ပြီးပြောဖြစ်ပြီးပြတ်ပေါ့နော် ဧကဂရာက၃မျိုးပေါ့ဗျာတမာရီ၃မျိုးပြောချင်တာခဏိကတမာရီရှိတယ်ဥပ္ပဆရာတမာရီရှိတယ်အပ္ပနာတမာရီရှိတယ်ဝိပဿနာတက်တက်ရှိတဲ့ပုံကတော့ခဏိကတမာရီသွားပေါ့ဒီကြည့်တဲ့ဧကဂရာရှိရင်ဟိုးဇန်နေရသွားပြီဆိုရင်တော့အပ္ပနာတမာရီအဲ့ဒီတမာရီရဲ့ဓာန်ဆိုင်ကလေးတွေရှုတယ်ဆိုရင်ဝိတဝိဇာပိတိတုကဧကဂရအဲ့ဒါလေးရှုခိုင်းတာအတ္တမဟိတစိတ်ဆိုမတည်ကြည်တဲ့စိတ်ပေါ့ပြန်လွင်တဲ့စိတ်လို့ပြောလို့ရ နောက်ဝိမု ക്ത စိတ်ဆိုတာစိတ်တည်ကြည်လာရင်တရင်ကတည်ကြည်တရင်ကဒီနိဝရဏတွေလွတ်သွားတယ်ကိလေသာလွတ်သွားတယ်ဥပ္ပစာဆိုနေအပ္ပနာတမာရီဇံတမာရီရတဲ့တမာဇံရသွားပြီဆိုအဲ့ဒီတမာရီမျိုးကြတော့ဇံရတဲ့အချိန်ကာလတစ်ခုလုံးဒီနိဝရဏတွေလွတ်မြောက်နေအဲ့ဒီလွတ်မြောက်နေတဲ့သဘောလေးကိုလည်းရှုမှတ်ရမယ်လွတ်မြောက်တဲ့စိတ်ပေါ့မလွတ်မြောက်တဲ့မလွတ်မြောက်တဲ့စိတ်ကိုမှတ်ရမယ်ဒါကိုပြောတယ်ပေါ့ဗျာ အဲ့တော့စိတ်ဓာနုပဒနာတတိပဋ္ဌာန်ထဲမှာဘုန်းကြီးတို့ဇံမရတဲ့ပုံကုများကအဲ့ဒီမှာဘာပဲရှုလို့ရလဲ16မျိုးမှာပထမအတွေ့ဒုတိယအတွေ့တတိယအတွေ့ပေါ့လောဘလောဘစိတ်လောဘမုတ်တဲ့စိတ်ဒေါသစိတ်ဒေါသမုတ်တဲ့စိတ်မောဟစိတ်မောဟမုတ်တဲ့စိတ်ဒီသုံးတွဲရှုနိုင်တယ်ဌိနမေဒနဲ့ဌိနမေဒစိတ်ဩရိစာကိုဩရိစာစိတ်ဒီတွဲရှုနိုင်တယ် 9နဲ့6မရှုနိုင်နော်ဧကဂရစိတ်ဧကဂရမုဒ္ဒစိတ်ဝိမုဒ္ဒတဲ့ဝိမုဒ္ဒစိတ်အဝိမုဒ္ဒစိတ်16မျိုးတွေကဘုန်းကြီးတို့၄မျိုးဖြုတ်လိုက်ရင်တော့ဘယ်နှမျိုးပဲကြာ12မျိုးပေါ့အဲ့ဒီ12မျိုးပဲဒါစိတ်ဓာနုပဒနာကိုဇာမရတဲ့ပုဂ္ဂိုလ်များရှုမှတ်နိုင်တယ်လို့မှတ်မယ်နော်အဲ့ဒီထဲမှာတခါဒီထဲမှာဟိုစိတ်တွေရှုမှတ်တဲ့ခါကျတော့ သမာဟိတစိတ်ဆိုတည်ကြည်တဲ့စိတ်ဆိုဒီလောကုတ္တရာတော့ရှုလို့မရဘူးနော်ဝိပဿနာရှုတယ်ဆိုတော့လောကီပဲရှုလို့ရအဲ့ဒါလေးမှထားလောကုတ္တရာရှုလို့မရဘူးဒီစိတ်တွေရှုမှတ်တဲ့အခါမှာစိတ်ဓာနုပဒနာရစိတ်ကိုရှုမှတ်ဆိုရင်ပါလေမစိတ်ဖို့စိတ်လောကုတ္တရာစိတ်ရှုလို့မရဘူးဘာလို့လဲဝိပဿနာရဲ့အရှုကအာယုံမဟုတ်လို့ရှုမရဘူးလို့မှတ်ထားပေါ့လောကီစိတ်များသာရှုရတယ်ဒီလိုမှတ်ထားပေါ့ အဲ့တော့ဒီမှာဘုန်းကြီးကဗာပြောခြင်းလဲဆိုမှတ်စုစာမျက်နှာနံပါတ်1ပေါ့ကိုရှင်အောက်ကိုဆက်ဆွဲချမယ်ရှုမှတ်တဲ့ခါကျတော့အဲ့ဒီမှာဘုန်းကြီးတို့ဒါကတော့မိလိနာပညာမှာလာတဲ့ဟာအဲ့ဒီအတွေးစိတ်တွေမနောဝိညာဉ်စိတ်တွေမှတ်မှတ်တဲ့အကြောင်းလေးပြောမလို့နော်သကုဝိညာဉ်စိတ်တို့တော့သောတာဝိညာဉ်စိတ်တို့ဘာလို့ကတော့ဒီထိုင်းနေခိုက်တာမှအင်မတန်မှားတာနေပါ စိတ်တ ानु ပဒနာမှာမနောဝိညာဉ်စိတ်တွေမှားတာများတယ်အတွေးစိတ်တွေမှားတာများတယ်အဲ့လိုမှတ်တဲ့ခါကျရင်ဒီမိလိနာပညာမှာမိလိနာမင်းကြီးကနေပြီးတော့ရှင်နာဂတေနာကိုမေးမေးထားတဲ့မေကုံးနေရှိတာပေါ့နော်အဲ့ဒီမေကုံးနေခြေခံပြီးတော့ဘုန်းကြီးတို့ရှုနည်းကိုပြောကြတော့ဒီတရားနဲ့ပတ်သက်ဘုန်းကြီးရှင်တို့ကလည်းပြောခဲ့ပါတယ်ဒီတရားလေးဟို96ခုနှစ် ုန်းကြီးတို့ပြည်နယ်မြောက်ဘက်က Oregon Oregon နဲ့ယူချင်းမြို့ရဲ့အနီးနားဒေါ်စကန်အင်ဒရူတို့ဖွဲ့ပေါ့ဗျာသူတို့ကတရားစကန်ပါဠိတိုင်းမှာပင်လို့ဘုန်းကြီးကနှစ်လလုံးသွားကူပေးရတယ်အဲတော့ဒကာကြီးဦးမြတ်တော်ဂျာမန်မကောင်တို့ဆေးရုံတက်ရတဲ့ချိန်ဆရာတော်ကြီးကမဟောတော့ဘူးသူကပိယသူစကပြန်နေမကောင်းတော့ဘုန်းကြီးတို့ဟောကိုင်းတယ်ဘုန်းကြီးကလည်းကိုယ်သဘောနဲ့ကိုမဟောဘူးလေဆရာသမားဟောကိုင်းတယ်ဆိုသူလမ်းညွန်ကြောင်းလမ်းညွန်ချက်ကိုတောင်းရတော့ အဲဒီမှာသူကဒီမိလိနာပညာမှာပါတဲ့မတ်စုလေးဘုန်းကြီးခုထိရှိပါတယ်အဲဒီမတ်စုလေးကိုလည်းကင်ပြောပါတယ်သူနှုတ်ထုတ်တာလားလေဒါလေးကြည်ဟောတဲ့သူကဘလို့ဘလို့ဟောလို့ပြောတော့ဒါတွေကတော့ဘုန်းကြီးနောက်မှကိုယ့်ကိုနှုတ်ထုတ်တာသူကတော့ပါဠိလေးပဲပေးထားတာအဲဒီမှာကောင်းပါတယ်သူအဲ့ဒီတွေကထုံနှုတ်ထားတာလေမိလိနာပညာမှာဘာမေးထားလဲဆိုတော့မိလိနာမင်းညာနေရှင်နာဂဒေနာကိုမေးတယ်ရှင်ကရှင်နာဂဒေနာဗျာတဲ့ ဘလို့အင်္ဂါတွေနဲ့ပြီးဆုံးတဲ့ယောဂီပုဂ္ဂိုလ်ဟာသူကတော့တိုက်ရိုက်ပြီးတော့အရတ္တဖို့ရနိုင်ပါသလဲအရတ္တဖို့ကိုမျက်မှောက်ပြုနိုင်ပါသလဲသုံးဖို့မဲ့ညာဖုံညာရနိုင်ပါသလဲဒါမေးတော့အဲ့ဒီမှာဖြေသွားတာကတော့လေတကြီးပေါ့ရှေးတုန်းကတော့ပင်လယ်သမုဒ္ဒရာဖြတ်တဲ့ခါမှာလေကြီးကြီးနဲ့ဖြတ်ခုလိုသင်္ဘောတွေဘာတွေမပါပေါ်ပေါ်သေးဘူးဒါကြောင့်လေတကြီးခုခေတ်လိုသင်္ဘောသင်္ဘောကပရိပေါ့ ပင်လယ်သမုဒ္ဒရာကိုဖြတ်တဲ့လှေတကြီးရဲ့အရေးချင်း၃မျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာအမညာဖွညာရနိုင်တယ်ဒီလိုပြအဲ့ဒါနဲ့အတူပေါ့ဒါဥပမာပြီးတော့ပေါ့ဗျာလေတကြီးရဲ့အရေးချင်း၃မျိုးအင်္ဂါ၃ရက်ကဘာလဲဆိုတော့ဒီပင်လယ်သမုဒ္ဒရာကြီးဖြတ်ကူးတဲ့ခါကျသူကတာမန်နဲ့မရဘူးဗျာနေရောညာအောင်မပြဒီလေတကြီးလောက်တဲ့ပုံကိုဒီခေတ်လိုသင်္ဘောကပ္ပိပေါ့သူကတတိဝီရိယနဲ့ကိုလှေကြီးကို သတိဂရုစိုက်ပြီးဖြတ်ကူရတယ်ပင်လယ်သဘောတွေအန္တရာယ်များတာနေရောညရောနော်တာမန်တတိနဲ့မြောက်အဲတတိဝိရိယနဲ့လေကိုဖြတ်သွားဖြတ်ရမယ်ဖြတ်ကူရမယ်နံပါတ်1နံပါတ်2ကြာအော်ဘယ်လဲရေလန်းဘယ်လန်းနေသိရတယ်ပေါ့ဗျာဘယ်လန်းကောင်းတယ်မကောင်းဘူးဘယ်နားမှာရေဝဲတွေရှိတယ်ဘယ်နားမှာကြောက်ဆောင်တွေရှိတယ်ဘယ်နားမှာရေခဲဆောင်တွေရှိတယ်စာရီတော့ဒီခေတ်လို့ဆိုဖာမီလာဆောင်တွေပါရာမျိုးတွေလည်းသိတာနော် မတိဘဲနဲ့ရမ်းမောင်းနေတာဒါဘုန်းကြီးတို့ရုပ်ရှင်တွေကြည့်ဖို့တိုက်တင်းတဲ့သင်္ဘောတို့လာရေခဲဆောင်တိုက်ပြီလို့အဲဒီပျက်စီးတယ်ဆိုကြောင်းအဲ့ဒါတွေကခေါင်းဆောင်လုပ်တဲ့သူကတတိလွတ်တာနဲ့မြန်ဒါတွေဖြစ်တော့တာသူကမကြွမ်းကျင်လည်းဖြစ်တာကောင်းတဲ့ရေလမ်းမကောင်းတဲ့ရေလမ်းကိုဒီလေတကြီးကသိထားမယ်ဒါမှအန္တရာယ်ကင်းကင်းနဲ့ဖြတ်နိုင်မယ်နံပါတ်3ဒီပင်လယ်သမုဒ္ဒရာဖြတ်တကရှေးတုန်းကတော့လမ်းညွန်ဆက်ပေါ့ဗျာဒါလေးတွေပါတယ် ကိုကအရှိသွားခြင်းအရှိကိုလမ်းညွှန်စေအိမ်မြောက်ဒါချတာဒါကိုတခြားလူကမကန်အောင်တတိထားတယ်။ရှာတခြားလူကရှောက်လဲလိုက်ရတာကိုလိုချင်တဲ့ခီးမရောက်တော့ဘူးဗျာဒီကိလို့ဆိုကွန်ပျူတာပေါ့ဒီကွန်ပျူတာဘယ်သူမှမကန်ရအဲမျိုးပေါ့သုံးဖို့တော့ခါသိမ့်ထားတော့စာရန်ရေးထားမယ်ဒါပြောအဲ့ဒီလေတကြီးရဲ့အရေးချင်း၃မျိုးလို့ယောဂီပုဂ္ဂိုလ်ကယောဂီချင်းပေါ့ဒီ၃မျိုးလို့ အင်္ဂါ၃ရပ်နဲ့ပြည့်စုံတဲ့ယောဂီယာလည်းပဲတရားရနိုင်တယ်ဒါပြောသွားတာပေါ့နော်အောက်နည်းနည်းတင်လိုက်မှကိုရှိဘယ်မှာလေတကြီးရဲ့အရေးချင်း၃မျိုးအဲဒီလေတကြီးရဲ့အရေးချင်းတဲ့ဒီမှာပေါင်းပေါင်းဆက်ပြတာပေါ့နော်ဘယ်မှာလေတကြီးကအခုနပင်လယ်သမုဒ္ဒရာဖြတ်ရကနေညာမပြတ်တတိဝိယနဲ့ဖြတ်ရတယ်လို့ဒီတရားမှတ်နေတဲ့ပုဂ္ဂိုလ်တရားရှုနေတဲ့ပုဂ္ဂိုလ်ကလည်းနေရောညောင်မပြတ်ဒရဆတ်တတိဝိရိယနဲ့ ဒီအမှတ်ဆက်အောင်လုပ်ရတယ်တတိကိုဆက်နေအောင်လုပ်ရတယ်ပြောတာဒါကိုပြောတာဒါဆက်အောင်လုပ်ကတာမန်တတိနဲ့မရဘူးတာမန်လုံးလဝိရိယနဲ့မရဘူးဒါကိုပြောသွားတယ်နေရောညရောเนาะမပြနိုးလာနေအိပ်ပြီးထအောင်မှတ်နေအိတ်တော့အိတ်ခဏလေးကြာလဲတတိဝိရိယနဲ့အမှတ်တတိနဲ့အရာနိုးလာနေအမှတ်တတိနဲ့နိုးနေအောင်ကြိုးစားအဲ့ဒီလိုအမှတ်ဆက်အောင်ကျင့်ရမယ်နော်ပင်လေသဘောတရားကိုဖြတ်တဲ့လေတကြီးဟာဒီ နေရောညောင်မပြတတိဝိယနဲ့ဒီလိုကူးခတ်နိုင်မှ ကိုလိုရှင်ကပန်းနိုင်ရောက်တယ်လို့ယောဂီပုဂ္ဂိုလ်ကလည်းတရားထုတ်ပြီးဆိုရင်ခုယောဂီတို့ခုဆိုရင်ကိုယ့်ရဲ့ရောက်သွားပြီပေါ့ဗျာနောက်တရက်ကြာတော့အဲ့ဒီအချိန်တိုင်းအချိန်တိုင်းနေ့ဖြစ်ညဖြစ်မပြတ်ရအောင်မလတ်ရအောင်နော်တတိဝိရိယနဲ့တာမန်တတိမြောင်တာမန်လုံးလဝိရိယမြောင်ဒါကိုကတ်တော့ဆက်နေအောင်လုပ်ရတယ်တတိဆက်မှတတိဆက်ဖို့ဆိုဝိရိယလိုတယ် တတိဆက်မှာတမာရီဖြစ်တယ်တမာရီဖြစ်မှာသိညာဖြစ်မှာ ਉ အဲ့ဒီမှာတော့ဒါနဲ့ပတ်သက်ပြီးတော့မိလိနာမင်းကြီးကိုရှင်နာကဒေနာအထောက်ထားနေဟောတာသူကဒီလိုပြောတာအကြောင်းမဲ့ပြောတာမဟုတ်ဘူးတဲ့ဘုရားရှင်ကိုယ်တိုင်ဓမ္မပဒမှာဟောထားတဲ့နာဂဝေပါဝေယကဟဋ္ဌိဝုထုဆိုတာပါဝေယကဆင်ကြီးအကြောင်းဟောဆင်နဲ့ပတ်သက်ပြီးတော့အကြောင်းပြုပြီးဟောထားတဲ့ တရားပေါ့ဗျာဒီဆင်ကြီးနဲ့ပတ်သက်သူရဲ့ဇာကြောင်းကဘယ်လိုလဲဆိုတော့ရှေးတုန်းကမင်းတို့ခုခေတ်မင်းတို့အတူတူပါဗျာစစ်တိုက်ရမှာတော်တော်ဝါသနာပါဒီလိုပါပဲအကြောင်းစစ်တိုက်ကိုအကြောင်းရှာနေကြအရင်တော့မင်းတွေလည်းဒီတိုင်းပဲခြတာပဲတူကြီးချင်းချင်းလည်းခြတာပဲသာဘချင်းလည်းခြတာပဲစစ်တိုက်နေကြတာအကောသလမင်းကြီးတွေရှေးတုန်းကကြာဒီလိုဟိုရင်ကအခုလိုမပေါ်သေးဘူးဗျအကောင်းဆုံးရင်ကဆင်ပဲဆင်နဲ့တိုက်တာ ဒါစီစင်စင်ကလည်းလူလောက်တက်တန်းမရှိဘူးပေါ့ဗျာတော်တင်တော့ခိုင်သွားအိုမဲမစွမ်းဖြစ်တာတော့ဒါစီစင်ရတက်တက်လုံးဒီကောသလမြန်တိုက်လာအဲ့တော့စင်ကြီးအိုးလာတော့နောက်စင်နုပြိုတဲ့တိုက်စင်နဲ့ပြောင်းအောင်လို့အိုမဲမစွမ်းဖြစ်တဲ့စင်ကြီးကိုဘာလို့လဲဆိုဘရင်ဥယျာဉ်တော်ထဲမှာဘေးမဲ့လွတ်ထားတော့ဥယျာဉ်ကဥယျာဉ်ကလည်းအကျယ်ကြီးပေါ့အဲ့ဒီမှာရေကန်ကလည်းအကျယ်ကြီးပဲ အဲ့ဒီရေကန်ထဲမှာကြာရိုးကြာဆွဲတွေအများကြီးရှိတယ်ရေကန်နှခမ်းမှာရှိတဲ့ကြာရိုးကြာဆွဲတွေကတော့တတ္တဝါမျိုးစုံလူတွေကလည်းချိုးစားကြတောက်ကြကျန်တဲ့တတ္တဝါတွေကလည်းကျန်တဲ့ပုံကိုယ်တွေကလည်းစားကြတောက်ကြဆိုရေကန်အလေကောင်လောက်ရေကန်ကြီးကလည်းကြီးတယ်နဲ့လည်းနဲ့တယ်ပေါ့ရေကန်အလေကောင်လောက်ပဲကျန်တယ်ကြာရိုးကြာဆွဲဒီနေ့ကျဒီတိုက်စစ်စင်ကြီးရေကန်သွားရေတောက်ကြာရိုးကြာဆွဲတွေတွေ့ရကစားကျင်စိတ်ပေါက်တာ ထားချင်စိတ်ပေါက်တော့သူကသူရာသေးတယ်ထင်ပြီးသွားချိုးစားတော့ချိုးစားဘာဖြစ်လဲဆိုကံကလည်းနဲ့ရေကလည်းနဲ့ဆိုတော့ကြုံလဲကြုံဆိုတော့ဒီဟိုကြတော့ပြန်တက်တဲ့ခါကျမရဘူးအဲဒုက္ခဖြစ်တော့နစ်မျိုးယုံလေနစ်လေယုံလေနစ်လေအဲ့လိုဖြစ်နေကြတော့လေသူမယုံနိုင်ဘူးအကောင်းလေးဖော်ပြီးတော့နေရှာတာအဲ့လိုဖြစ်တော့မြုပ်လိုက်နစ်လိုက်မြုပ်လိုက်နစ်လိုက်ဖြစ်နေအဲ့ဒီချိန်မှာ ဒီဥယျင်ဆောင်ကဥယျင်မူကတွေ့တော့ဘင်းရင်သွားတရုပ်တင်တော့ဗောလေရှင်မင်းကြီးရှင်မင်းကြီးတိုက်စစ်ဆင်းကြီးတော့ကြာရိုးကြာဆွဲတွေစားရင်းနဲ့ညုံနဲ့နုံနဲ့မှမယုံထွက်အောင်ရေကန်နဲ့မှမယုံထွက်အောင်ဖြစ်နေတယ်ဒီတိုင်းဆိုသေသွားနိုင်တယ်ဗောဒီတော့ဘင်းကောသလမင်းကနေပညာရှိမတ်တွေတိုင်ပညာရှိမတ်တွေကဘလို့ကြံ့ကြံ့ပေးလဲဆိုရှင်တို့ကဒီလောက်လဲနိပညာမထုံးကားဘူးဗျအဲတော့နိပညာဒါဒီဆင်းကြီးဆိုလဲ ကံကြီးကကျဲတယ်ကံကြီးလက်ကောင်းလောက်မှဆွဲထုတ်ဖို့လည်းခက်တာအဲတော့ဆွဲထုတ်ဖို့ခက်တော့သူကဘာကြံကြံပြီးလဲဆိုရှင်မကြီးတဲ့ဒါတိုက်စစ်စင်ကြီးဖြစ်တော့ဟိုဒီကံရဲ့လေကံကလည်းဝေးကြီးဆိုတော့ဒီလိုလွယ်လွယ်ကူနဲ့ထုတ်လို့မရဘူးတဲ့ဘယ်လိုလုပ်ရင်တော့စင်ပြေနိုင်လဲဆိုတကယ်စစ်တိုက်တဲ့ပုံစံပေါ့စင်တမြင်တဲ့ယထာတအကုန်ပေါ့စစ်တီတွေနဲ့တကယ်တိုက်တဲ့ပုံစံမျိုးကံပေါ်မှာခြစ်တက်ခြစ်တက်ပြီးတော့တကယ်တိုက်တဲ့ပုံစံမျိုးလောက်ပြလိုက် လုတ်ပြလိုက်ဒီစင်ကြီးကလည်းသူအဲ့ဒီမှာစစ်တိုက်ရတော့မယ်ဆိုတော့စိတ်မျိုးဝင်လာပြီသူကသူယုံထွက်သွားတယ်ယုံထွက်သွားရင်တော့သူအသက်အနေအနဲ့လွတ်မြောက်ပါလိမ့်မယ်ရှောက်တော့အဲဘင်းကြီးကလည်းသူစီသူတို့ပြောတဲ့အတိုင်းစီမံလိုက်တာစီမံလိုက်တော့ဟုတ်တယ်စင်ကြီးကလည်းဟိုတကယ်စစ်တိုက်တဲ့ပုံစံမျိုးစိတ်ကကြာတိပြီးတော့ဘေးကနေပြီးတော့ဟိုလားစီဒီမောင်းနေတော့ထုနှက်ပြီးတော့တခါတည်းဝိုင်းအော်ကြဟစ်ကြဆိုတော့ ကြာအဲ့မှာယုံထွက်လာတော့ယုံထွက်တော့တက်ချမ်းသာရဒီသတင်းကိုကြာတော့ရန်တော်များကဆုံးမသွားရင်ကြာတော့ကြာတော့မြတ်စွာဘုရားရှောက်တော့ဗျာရှောက်တော့ဒီဟာကိုအခြေခံပြီးတရားတစ်ပုဒ်ဟောပါတယ်ဓမ္မပဒမှာဒီဆင်ကြီးအကြောင်းပြုပြီးသူဆင်ကြီးနာမည်ကပါဝရကလို့ခေါ်တယ်သူ့ကိုအကြောင်းပြုပြီးအပမာရတတာဟောတာရှင်နာဂဒေနာမိလိဏမင်းကြီးဒီဓမ္မပဒပြန်အထောက်ထားပြုပြီးဟောတာ အပမာဒရတာဟောတာအမြဲမပြတ်တတိရှိအောင်တတိမလွတ်အောင်ရှုမှတ်ရမယ်ဝိပဿနာရှုတဲ့ပုဂ္ဂိုလ်များသို့မဟုတ်ဇန်တရားရှုမှတ်တဲ့ပုဂ္ဂိုလ်တတိမလွတ်စေအောင်တတိလွတ်လာရင် အတွေးတွေဝင်လာမယ်ထိနာမိတာတွေဝင်လာမယ်အတွေးမျိုးစုံဝင်နိုင်တော့ပေါ့တတိမလွတ်အောင်ရှုရမယ်တတိမလွတ်အောင်ပါလို့ဝီရိယကူပေးရတယ်ဝီရိယမကူပေးရင်တတိကလွတ်တာ ခေါင်းတကတည်းလေးဘယ်လိုလုပ်ရလဲခေါင်းခါမမတာခေါင်းမမတာဒီလိုလုပ်ဒါကတော့ကာယိကဝိရိယခေါ်တယ်နောက်စေတသိကဝိရိယကိုယ်စွမ်းလို့ကိုယ်စွမ်းရှိဖို့လို့တို့စိတ်စွမ်းလည်းရှိဖို့လို့စိတ်ကလည်းတင်းတင်းရင်းမှာခုနလိုဆင်းကြီးယုံထွက်သလိုပေါ့တာမန်နဲ့မရဘူးစိတ်ကိုမှတ်တဲ့အခါမှာအထူးသဖြင့်စိတ်အတွေးတွေမှတ်တဲ့အခါကျဒီအာယုံကမထင်ရှားဘူးစိတ်ဆိုတာတော်တော်ရှုမှတ်ခက်တယ် ဒီကာနုပဒနာလိုဝေနာနုပဒနာလိုရှုဖို့မလွယ်ဘူးတာမန်တတိတာမန်လုံးလာဝိရိယနဲ့မရဘူးအပမာဏတအထုတတိအထုလုံးလာဝိရိယနဲ့ရှုမှမယ်တစိတ်တမနုရကတဒီစိတ်ထဲမှာ အကုသိုလ်အတွေးတွေဝင်မလာစိတ်ကို အထူးတတိနဲ့ဆောက်ရှောက်ပြီးနေရမယ်တနည်းအားဖြင့်တတိနဲ့ဆောက်ရှောက်ပြီးတော့ရှုမှတ်နေရမယ် ဘာနဲ့ဥမာပေးတာလဲဆိုဥက္ကဥတ္တရဌာနံပင်ငေတန်တော်အကုံစရောတာမန်တတိတာမန်လုံးလာဝိရိယနဲ့ရှုမှတ်နေရင်တော့ဒီအာယုန်ကမထွက်နိုင်ဘူး။ဟိုနာတိဆိုတဲ့ဒီဆင်းရဲဒုက္ခတွေကလွတ်မြောက်ဖို့ခက်တယ်။မြင်အာယုန်ကြားအာယုန်အနာအာယုန်စားစရာအတွေ့အထိအာယုန်အတွေ့အာယုန်ထိုင်းနေရင်တော့အဲ့ဒီအာယုန်နဲ့အကုန်ပြန်ပေါ်တာကိုယ်မျက်စိထဲမှာမမြင်ရပဲနဲ့။ တာမန်တတိနဲ့ဆိုရင်တော့လွတ်ထွက်သွားတယ်ပဲအဲ့ဒီအောင်ပြန်ရောက်သွားတယ်စားစရာအာယုံပဲဖြစ်ဖြစ်အနတ်အာယုံပဲဖြစ်ဖြစ်ပြန်ရောက်တာအတိတ်ကလည်းပြန်ရောက်တာလက်ရှိကလည်းရောက်တယ်အနာကလည်းရောက်နေတယ်တာမန်နဲ့ရုံထွက်ဖို့မလွယ်ဘူးနော်အဲ့ရတဆင့်တက်လိုက်နော်ခုနအိုဝေးနာဝေးတေဝေးတလွတ်မြောက်ဖို့မလွယ်ဘူးတာမန်တတိလေးနဲ့တာမန်လုံးလဝရိယလေးနဲ့ခုနဆင်ကြီးကတကယ်ကို ရေကန်ကျဲကြီးတဲ့နုံထဲမှာနွတ်မြုပ်တဲ့ဆင်ကြီးဟာတာမန်လုံးလာနဲ့ကိုရုံထွက်တာမဟုတ်တာမန်တတိနဲ့လုံးရုံထွက်ကြတာမဟုတ်အထုတတိနဲ့ရုံထွက်လို့နော်လွတ်မြောက်သွားတာဒီတိုင်းမှာဘုန်းကြီးတို့ဩနာသေးဘေးမှာလွတ်မြောက်ဖို့ဩနာသေးတွေကင်းတဲ့နိဗ္ဗာန်ကိုရောက်ဖို့ဆိုတာတာမန်တတိနဲ့မရပါဘူးဗျာတာမန်ကိုလုံးလာဝိရိယနဲ့မရအောင်ဒါလေးမှတ်ထားပါဟိုတပတ်ဆယ်လောက်လောက်ရင်လည်းစိတ်တကြစရာမရှိဘူး ဒီကလေးတရားမှတဏှာကြီးလောက်မှတ်ပြီးတော့အိုးဒီပြီးတော့ဒီတရားနဲ့မကပ်ဘူးတင်နေပြောင်းမှဆိုတာမျိုးအဲ့လိုသွားမတွေ့ပါနဲ့ခဏတွေ့မှမရပါဘူးဘယ်ရာမှမရဘူးလောကပညာလည်းမရဘူးဒီအသက်ဘဝလုံးမြောက်ဖို့ပညာဆိုပိုခက်တယ်နော်တဘောသာလေးအသုံးပြုတဲ့အသက်မွေးဝမ်းကြောင်းပညာဘာပညာရမဆိုပေါ့လေကိုဘုန်းကြီးတို့လည်းဘွဲတွေဘုန်းကြီးနဲ့တန်နဲ့သုံးဘွဲလောက်ရတာဒါအကြာကြီးလုပ်ခဲ့ရတယ် ညာကြီးလုံးမှာဒီဘဝတစ်ခုပဲတုံတယ်လို့ရတယ်ဒီဘဝသေသွားရင်ဘယ်မှာလို့ရေးလဲခေါင်းတော့ရေးလို့ရတော့ဗျာဥက္ကဋ္ဌပင်ကဘာပွဲညာပွဲဒါပဲဟိုဘက်ဆက်မပါအခုဘုန်းကြီးတို့လုံတာအဲ့ဒီလောက်တင်မဟုတ်ဘူးဗျာဘဝလွတ်မြောက်မှုအိုနာသေမွေးအိုနာသေဆိုတဲ့ဒီဘဝတွေလွတ်မြောက်အောင်လုပ်တဲ့ပညာရတာမန်နဲ့မရပါဘူးဗျာတာမန်ကြိုးစားအောင်နဲ့မရဘူးတာမန်တတိရှိအောင်နဲ့မရဘူး ခုနဆင်ကြီးလိုပေါ့တကယ်ကိုအင်းနဲ့အားနဲ့ယုံထရဒီတိုင်းပဲဗရရအောင်လုပ်ရတယ်တတိကိုမကတ်ကောင်လုပ်ရတယ်အဲ့ဒါမှလွမြောက်နိုင်တယ်လို့ရှင်နာဂတိနာမိလိမ္မာမင်းကြီးကိုမိန့်သွားပါတယ်နောက်တစ်ချက်ကြည့်မယ်နောက်တစ်ချက်ကျတော့ဗာလဲရဲ့ဆိုတော့ပင်လယ်သမုဒ္ဒရာဖြတ်တဲ့လေတကြီးဟာဟောဒီလမ်းသွားဒီလမ်းသွားရင်ကောင်းတယ်ဒီလမ်းသွားရင်တော့မကောင်းဘူးဒီလမ်းမှာအန္တရာယ်များတဲ့ကြောက်ဆောင်နေရှိတယ်အောက်မှာကြောက်ဆောင်နေရှိတယ် ဘေးမှာရေခဲတုံးကြီးတွေရှိတယ်စာရီတွေပေါ့လေရေပွဲတွေရေရေဝဲတွေရှိတယ်ဗာမိတာဆုံရှိတယ်ဒီနေ့ကဖြတ်လို့မဖြစ်ဘူးဒါရှောင်ဖြတ်တော့အဲကောင်းတဲ့လမ်းမမသိမကောင်းရမ်းသွားလို့ကတော့အကုန်လုံးသေးချေကုန်မှာပေါ့လူလူတဲ့နေရာမရောက်ဘူးဒီတိုင်းပဲတရားမှတ်တဲ့ခါကျရင်ကိုယ်စိတ်ထဲမှာ လောဘတွေဖြစ်နေသလားဒေါသတွေဖြစ်နေသလားအပြစ် ကောင်းတာတွေဖြစ်နေလားဆိုးတာတွေဖြစ်နေလားကောင်းတဲ့စိတ်ဖြစ်သလားမကောင်းတဲ့စိတ်ဖြစ်သလားကုသိုလ်စိတ်ဖြစ်သလားအကုသိုလ်စိတ်ဖြစ်နေလားကိုယ်စိတ်ထဲမှာတွေးနေရအပြစ်ရှိနေရတယ်ဖြစ်လားအပြစ်ကိန်းတာဖြစ်လားဒါကိုသိနာလျာတတိလွတ်နေရင်တော့အကုသိုလ်တွေဖြစ်တာပေါ့ဗျအပြစ်ရှိတဲ့စိတ်တွေတတိညာလွတ်နေယောနိတော်မတိကရာရှိနေရင်တော့ကောင်းတဲ့စိတ်တွေဖြစ်တော့ပေါ့ဒါကြောင့်မို့ဒါကိုသိရတယ်အဲတော့မှတ်ထားဖို့က တတိလွတ်နေအကုသိုလ်စိတ်အကုသိုလ်စိတ်တွေဖြစ်မယ်အပြစ်ကင်းအပြစ်ရှိတဲ့စိတ်တွေဖြစ်မယ်တတိနဲ့မပြတ်မှတ်နိုင်မှမှတ်နိုင်မှုဆိုလုံလဝိရိယလို့တော့အဲ့ဒါဆိုကုသိုလ်စိတ်တွေဖြစ်တယ်အဲ့တော့ကိုယ့်ကိုပြန်ဆန်းစစ်ကြည့်ရမယ်ငါဒီထိုင်းနေချိန်မှာကုသိုလ်တွေဖြစ်နေလားအကုသိုလ်ဖြစ်နေသလားငါစိတ်ထဲကဟုတ်လားအပြစ်ရှိတဲ့စိတ်တွေဖြစ်သလားအပြစ်ကင်းတဲ့စိတ်တွေဖြစ်သလားဒါရှုမှတ်မှုတွေတတိတွေလွတ်နေရင်ရှုမှတ်မှုတွေလွတ်နေရင်အကုသိုလ်ဖြစ်များတာပေါ့ဗျာ ဒါကြောင့်တင်းတင်းရင်လောက်ရတယ်နောက်တစ်ခုကတော့ဗာလဲဆိုတော့ပင်လယ်သမုဒ္ဒရာကိုဖြတ်ကူးတဲ့လေတကြီးဟာအရေးကြီးတဲ့လမ်းညွန်ဆက်ဒီကလိုကွန်ပျူတာပေါ့ဘယ်သူမှမကန်ရဘူးဆိုပြီးဒါတတ်မှတ်ထားအဲ့လိုပဲတရားမှတ်နေတဲ့အခါမှာငါစိတ်ထဲမှာမကောင်းတဲ့အတွေးအကြံတွေမဝင်ရဘူးမဝင်ရအောင်ကရှုမှတ်မယ်အဲ့ဒီစိတ်ကိုကန့်တတ်ပြီးဒိဋ္ဌာန်နဲ့ကျင့်ရမယ်ပြောဝင်တော့ဝင်မှာပဲเนาะ ဖြစ်ကြောမရှိအောင်မလုပ်လို့ရတယ်အဲကြောင့်စိတ်ကိုတင်းတင်းရင်ထားပါအာဖြစ်လာရင်ငါမှတ်မယ်နိုင်အောင်မှတ်မယ်ဖြစ်ကြောရှိမခံဒါနဲ့ပတ်သက်ဘုန်းကြီးတို့ဒီသောတာပန်နဲ့ပုထုဇဉ်အသိဉာဏ်ကွာခြားချက်မှာအဲ့ဒါလေးပါတယ်သောတာပန်တို့အရိယာပုဂ္ဂိုလ်များကြတော့ဒီကိလေသာယဟန္တာကြောင့်မကိလေသာတွေအကုန်တော့အဲ့ဒီမတိုင်ခင်ပေါ့ဒီမှာတော့သောတာပန်နဲ့ပုထုဇဉ်ကွာခြားချက်ပဲဘုရားဟောတာလေးတောက်တတုတ်ရှိတယ် အဲ့ဒီသုံးပါပါလဲသောတာပန်များကြတော့ဒီဒိဋ္ဌိနေဝိသေကိစ္စတော့လုံးဝပယ်ပြီပေါ့ဗျာကြံတဲ့ကိလေသာစိတ်တွေကကြံတယ်တခြားကိလေသာစိတ်တွေဝင်လာပြီဆိုရင် तू ကချက်ချင်းသိတယ်ဘုန်းကြီးတို့တွေကအဲ့လိုသောတာပန်မဖြစ်သေးဘူးတာမန်ပုဂ္ဂိုလ်များကြတော့ချက်ချင်းမသိဘူးဖြစ်ကြောရှည်နေတာရှည်ဝင်မကောက်တခါလေးအကြာရွက်ထိုင်နေတွေးနေတာဟိုမှာ အချက်ပေးလိုက်မှာအော်ငါတရားထိုင်နေပါလားဆိုမှတစ်ချိန်လုံးလုံးတွေးနေလောဘဖြစ်စရာအောင်နေတွေးမယ်ဒေါသဖြစ်စရာအောင်နေတွေးမယ်ကြံတဲ့အကြောင်းအရာအကန့်ဘာမှအကြောင်းအရာမရှိဘဲနဲ့တွေးနေတဲ့စိတ်တရားလည်းဝင်သေးတယ်ဒါဆိုရင်တရားတွေအကုသို့အတွေးတွေကြီးပါပဲအဲ့ဒါမျိုးဖြစ်တယ်ပုရုဇဉ်ပုဂ္ဂိုလ်များကြတော့ဟုတ်လားဒီအတွေးတွေမကောင်းတဲ့စိတ်တွေဝင်လာပြီဆိုရင် ဖြစ်ကြောရှိတယ်သောတာပန်များကြတော့ တွေးရင်ချက်ချင်းသိတယ်အဲ့လိုမျိုးပေါ့ဒါကြောင့်ဖြစ်ကြောင်းမရှိဘူးပြီးတော့ဖြစ်ချက်ချင်းသိတယ်လို့ချက်ချင်းတာကိုငြင်းအောင်လုပ်နေသူကတတိနဲ့ညာနဲ့ကြည်လိုက်တာဒါလေးပေါ်ပြီးပြောက်ပေါ်ပြီးပြောက်ဆိုငြင်းတာတာမန်ဘုရုဇင်ကြတော့ဒါငြင်းအောင်မလုပ်နိုင်ဘူးငြင်းအောင်မလုပ်ဘဲနဲ့ပို့ပို့ပြီးတော့ဆိုးအောင်လုပ်တာပေါ့ပို့ပို့တွေးတယ်တတိကလွတ်နေတော့ပို့ပို့တွေးပို့ပို့တွေးတချို့ဆိုတညာလုံးတွေးတညာလုံးအိမ်မပြောပေါ့ ဒေါသကြောင့်အိမ်မပြောတာရှိတယ်လောဘကြောင့်အိမ်မပြောတာရှိတယ်မာနကြောင့်အိမ်မပြောတာရှိတယ်အဲ့လိုတညာလုံးတွေးအဲ့လိုတွေးတွေဝင်လာရင်ချက်ချင်းမှတ်နေအောင်ကြိုးစားရတယ်နော်အဲ့တော့စိတ်ကနေဒိဋ္ဌံထားငါမကောင်းတဲ့တွေးတွေငါစိတ်ထဲမှာမဝင်စရာဝင်လာရင်ငါချက်ချင်းသိအောင်ကြိုးစားမှမယ်ဒီလိုစိတ်ကိုကန့်တတ်ပြီးဒိဋ္ဌံကျင့်နေကျင့်ရတယ်အဲ့ဒီမှာမိလိန်နာမင်းကြီးကိုရှင်နာကဒေနာကအဲ့ဒီအတွေးတွေက ၃မျိုးရှိတယ်ဆိုကြောင့်ဘုရားကဟောထားတဲ့ဆွဲကြောင်းကိုတခါအောက်ကဘုန်းကြီးတို့ကဒီမှာမှတ်စုပဲရေးထားတော့ဗောဗျာဟိုမှာတော့တန်ရုပ်ထဲမှာဟောထားတော့မဘခွေပပကေအောက်လေဝိတက်ကေဝိတက်ကေတာ မကောင်းတဲ့အတွေးအကြံတွေက၃မျိုးရှိတယ်အာဂုဒလဝိတက်လို့လည်းခေါ်တော့ကာမဝိတက်ဒါကဘာလဲဆို သက်ရှိပုဂ္ဂိုလ်သက်မဲ့ပုဂ္ဂိုလ်တွေတခုခုဆွဲလာတော့နော်သက်မဲ့ရာဟုတုသက်ရှိသာသမီကိုနှစ်သက်မြန်တော့ပုဂ္ဂိုလ်သွားပြီးနှစ်သက်မြန်တော့ဒါတွေတော့တော့တတိယဓမ္မရတယ်နော်တချို့ဒကာကြီးတွေဓမ္မကြီးတွေတော့အိုးမြည်လေးမြည်လေးပေါ့တတိယတဲ့ခါကျမနေနိုင်တော့သူမရှိမနေနိုင်ဘူးသူပြန်ပြေးရောအဲ့လိုမျိုးဖြစ်တာအိမ်မှာစိတ်မချဘူးဗျာဆိုပြီးပြေးတော့တာပဲဒီဒီနှစ်သက်မှုကလည်းမလွယ်ဘူးသက်မဲ့ရာဟုတုဆိုဘုန်းကြီးတွေလည်းမတူအောင်ကြောင်းနေကန်နေ မန္တလေးနေတော့ဟိုမှာဆာချာဘုန်းကြီးတစ်ပါးအဲ့တော့ဘုန်းကြီးရန်ကုန်ရောက်ပါတယ်ဘုန်းကြီးတို့ဆရာတော်ရဲ့ဆရာတော်ဆရာတော်ရဲ့ဆရာကြောင့်ဘုန်းကြီးတို့ရိတ်တာသွားရိတ်တာသွားတွေနဲ့ကြောင်းပြန်ပြန်ရောက်နေစိတ်ပချတော့ကြောင်းပြန်ပြန်ရောက်နေအဲ့လိုမျိုးတကယ်တော့ညာမလွယ်ဘူးဗျဒီစိတ်မချတာဆိုတော့ဒီအပေါ်မှာနှစ်မြတ်နိုးနေရင်စိုးရင်စိတ်တွေဖြစ်တော့ဗောဗျအဲ့ဒါကာမဝိတ္တလို့ခေါ်တယ် တက်ရှိပဲဖြစ်ဖြစ်တက်မဲ့ရာဟုပဲဖြစ်ဖြစ်ဒါဆွဲလန်းပြီးတော့သတိရပြီးတော့ဒါကိုရအောင်မှတ်တယ်နော်မရလို့ရလို့မျိုးတွေပြန်ပြီးတော့တရားထုတ်တာကြီးပြတ်သွားပြီးတော့နော်အဲ့ဒီနေရာပြန်ရောက်သွားတတ်တယ်တရားထုတ်ရင်လည်းဗျာပရဝိတ္တအဟိုးအရင်တုန်းကအိုးငငယ်တုန်းကရံဖြစ်ခဲ့တာတွေနှစ်ပေါင်းများစွာရံဖြစ်ခဲ့တာတွေမုန်းတဲ့ပုံကပြန်ပေါ်တတ်တယ် ဟာပေါ်ရိုင်းမှာဆေးဆိုဆေးပြဒါဟုတ်လည်းမှားတယ်မမှတ်လို့မရဘူးအများကြီးပဲဒေါသဖြစ်တာကသူများနဲ့ဆက်ပြီးလည်းဒေါသဖြစ်တယ်ကိုယ့်ကိုယ်နဲ့လည်းဒေါသဖြစ်တတ်တယ်နော်တရားထုတ်လို့မတိုးတက်တဲ့ခံအဲ့မှာဒေါသတွေဖြစ်တတ်တယ်ရာသီဥနုပတ္တရာသီဥနုနဲ့ပတ်သက်ပြီးတော့ဒေါသဖြစ်တတ်တယ်အများကြီးပေါ့ဗျာဒေါသဖြစ်စရာအကြောင်းလေအဲ့လိုဒေါသဖြစ်စရာလေဒါတွေကတော့ဖြာပရဝိတက်ခေါ်တယ် ပြီးတော့ဝိညာဝိတဲ့ဆိုသူများကကိုယ်ကိုတစ်ချိန်တစ်ခါမှနှိပ်စက်ခဲ့တာပဲကိုကအဲ့ဒါကလေးစားပြန်ခြေဖို့စိတ်ကူးနေတယ်ကိုယ်ကိုမတရားပြောခင်ကိုကလည်းသူ့ကိုဘလို့ပြန်ပြောမလဲလို့စဉ်းစားတာဒါဝိညာဝိတဲ့ခေါ်တယ်ဟိုဘက်ဆက်သွားမယ်နော်နောက်တာမှတ်စုတစ်ခုဆက်ကြည့်ပါအော်ဒီအမတ်စီအဲ့ဒီလောက်ပဲပါနော်အဲဒီနောက်တစ်ခုကကြာအကုသိုလ်ဝိတက်ဖဲဖြောင်းနီး ဒီတော့ဘုန်းကြီးတို့မေဂိယတုတ်တုံကခုနကပြောတဲ့ဝိတက်၃ခုကိုဒါကအကျမ်းစာဝိတက်ကြီး၃မျိုးလို့ခေါ်ပါတယ်။နော်အနုဇာဝိတက်တွေရှိသေးတယ်ဗျ။အဲဒီအနုဇာဝိတက်လေးလည်းဒီတိုင်းပဲနားထောင်ထားလိုက်တော့ဗျာ။အနုဇာဝိတက်အရင်တုန်းကဘုန်းကြီးတို့မေဂိယတုံတုံကတခါပြောခဲ့ဘူးနော်။အဲဒီတုန်းကရေးခဲ့အဲဒီမှတ်စုလည်းပေးခဲ့ဘူးပါတယ်မေဂိယတုတ်ထဲမှာပါ။အဲတော့အခုဘုန်းကြီးတို့ဒီထဲမှာတွေ့ရတာဝိတက်၃မျိုးပါခေါ်လဲ။ ကျမ်းစာဝိတက်၃မျိုးလို့ခေါ်တယ်ခုပြောမဲ့ဝိတက်ကြတော့အနုစာတိမ်မွေးတဲ့ဝိတက်လို့ခေါ်ပါဒါတော့ဒီတိုင်းမှနားထောင်တာနော်အဲ့ဒီအနုစာဝိတက်က6မျိုးရှိတယ်အဲ့ဒီ6မျိုးကဘာလဲနံပါတ်1ညာတိဝိတက်ဆွေမျိုးသားချင်းနဲ့ပတ်သက်ပြီးတွေးတာပဲနော်ဆွေမျိုးသားချင်းနဲ့ပတ်သက်ပြီးတော့ဆွေမျိုးသားချင်းနဲ့နေမကောင်းနေမယ်သို့မဟုတ်အောင်မြင်နေမယ်တခုခုဖြစ်နေမယ်ဒါနဲ့ပတ်သက်တရားထိုင်တဲ့တွေးဝင်လာတယ် အဲ့ဒါနဲ့ပတ်သက်ဘုန်းကြီးဒီဂျမေကာမှာသွားပြီးတော့တရားပြနေတဲ့အချိန်တော်တော်ကြာပါပြီဟောဂျမေကာမှာသွားတော့3နှစ်လောက်ရှိနေဂျမေကာမှာဘုန်းကြီး9နှစ်လောက်ဆက်တိုက်သွားခဲ့တယ်တစ်နှစ်မှာဗောဗျာဘုန်းကြီးမှာတရားပြတရားဟောနေချိန်မှာဗမာပြည်ကစင်ကာပူတော့ကတရားပြခဲ့တဲ့ယောဂီတယောက်ဗမာပြည်ပြန်ရောက်ဗမာပြည်ပြန်ရောက်တဲ့အခါတော်တော်များများကယောဂီတွေဘုန်းကြီးတို့ဘိုင်မှာရှိတယ်သူတို့တရားခက်ခဲရှိလိုက်လှန့်လှန့်လျှောက်တယ် အဲ့ဒီမှာ तू ကရှုမှတ်လို့မရဘူးအတွေးတွေတအားဝင်တယ်ရှုမှတ်လို့မရတော့ဘုန်းကြီးဘိုင်မာနဲ့ဆက်ဘုန်းကြီးလည်းအချိန်မှာချက်ချင်းကြောင်းမပြန်နဲ့အားတဲ့အချိန်မှာပြန်ခေါ်လိုက်ခေါ်တဲ့အခါကျတော့ဘာဖြစ်တာလဲဆရာတော်အတွေးတွေတိတ်ဝင်နေတယ်လုံးဝမှတ်လို့မရဘူးအရင်တုန်းကတော့ဘုန်းကြီးတို့ဒီတုတ်တွေဒီနီးတွေမသိခင်ကတော့အော်တွေးရင်တွေးတယ်မှစဉ်းစားရင်စဉ်းစားတယ်မှစိတ်ကူးရင်စိတ်ကူးတယ်မှဒီလိုပဲပြောတာခုကြောင့်ဘုန်းကြီးအဲ့လိုမပြောတော့ဘူး ခုဒီအာဟုလဝိတက်ပဲဖြောင်းနေ၅မျိုးဝိတက်ကတာရဏသုံးမှာဟောတာလေဒီဟာတွေရောမေဂိယသုတ်တံတို့အများကြီးပါလေဒါတွေသိလာတဲ့တစ်ချိန်မှာတနည်းအားဖြင့်ယူကနာတာနီးပေါ့လေဒီဟာတွေသိလာတဲ့ချိန်မှာလို့မပြောတော့ဓမ္မကြီးလို့အဲ့ဒီတွေးတာကပြန်ပြီးတော့ရှုမှတ်ကြည့်လိုက်ပါအဲ့ဒီအတွေးဟာစိတ်ထွက်မှုဟာအဲ့ဒီအတွေးဟာလောဘကြောင့်ဖြစ်သလားဒေါသကြောင့်ဖြစ်သလား တယောက်ယောက်ကိုတရိယာပြီးဖြစ်နေသလားတယောက်ယောက်ကိုစိုးရိမ်ပြီးဖြစ်နေသလားတယောက်ယောက်ကိုမကျေနပ်ပြီးဟုတ်လားတွေးနေသလားစိတ်ပြက်နေလားစိတ်ဆိုးနေသလားအတွေးဝင်သလားဒါမျိုးဘုန်းကြီးမေးတယ်ပေါ့ဒါမှမဟုတ်ဘာမှအကြောင်းမရှိဘဲနဲ့ဒီစိတ်တွေကထွက်နေသလားနော်ထွက်တဲ့ဟာတွေအကြောင်းသိချာရှုမှတ်ခြင်းသိတယ်ဗျဒုတိယကိုတတိယပြီးထွက်တာဒုတိယကိုမကျေနပ်ပြီးထွက်တာမျိုးမျိုးပေါ့မာနတွေခံပြီးထွက်တာ ဟိတမေစီယာတွေဖြစ်ပြီးထွက်တာတချို့ကြတော့ဘာမှအကြောင်းမရှိဘဲနဲ့ထွက်တာတချို့ကြလည်းငယ်တုန်းကဒီမကောင်းတာတွေလုပ်ခဲ့ဘူးတော့ဒီဟာတွေပြန်ဝင်တယ်အဲ့ဒီအတွေ့တွေဖြစ်တယ်ဒီမှာဒီချာရှုမှတ်ကြည့်လိုက်ပါလို့ရှုမှတ်ကြည့်ပြီးတော့အဲ့ဒါတိတိကျကျမှာဘုန်းကြီးပြန်ရှောင်းတယ်ဇာတင်ဝါကြီးရည်ပြီးရှောင်းတာဆရာတော်ကဒီတော့စိတ်သိရတဲ့တူပါတယ်ဆိုတော့ကျမသူဖြစ်နေတဲ့အကြောင်းအရာအမှန်တိုင်းပြောတာဖြစ်ပုံကထွက်ရှင်းအကြောင်းရင်း အဲ့ကြမှာဘုန်းကြီးကဘာကမ္မထာကိုမှတ်လိုက်ဆိုအဲ့လိုညွှန်ပါတယ်ဒါကဒီအကုသလဝိတက်ပဲဖြောင်းနေ၅မျိုးဆိုဝိတက်ကတာနာတော့မှာဟောထားတယ်ဘုရားညွှန်ကြားတဲ့အတိုင်းညွှန်တော့ဒါဆွေမျိုးသားကြီးနဲ့ပတ်သက်တာပေါ့တဲ့ဒီကမှာယသူဆွေမျိုးသားကြီးနဲ့ပတ်သက်ပြီးအတွေးလေးဝင်တာအဲ့ဒါလေးဒါကဒါမှတွေးဆိုမြဲတကယ်အထုတ်တဲ့ခါကျအနောက်ရှက်မိတာနောက်တစ်ခုကနံပါတ်2ကဇနဗဒဝိတက်ဇနဗဒဝိတက် ဒိုင်းရေးပြီးရေးပေါ့ဗျာအခုပါတီတွေဒီမှာလဲတလောကမဲပေးကြတော့ဒါတွေတွေးတာပေါ့ဟိုနှစ်သက်တဲ့ပါတီကိုဟိုနော်အပေးတာနိုင်စေချင်တော့ဘယ်တိုင်းမျိုးကျတို့ဘုန်းကြီးတို့နိုင်ငံမှာလဲဒီတိုင်းပဲကိုသဘောကျတဲ့ပုံကိုနိုင်စေချင်တာတိုင်းပြည်အကြောင်းမြို့ရွာအကြောင်းရပ်ရွာအကြောင်းဒါကိုစနပဒဝိတက်လို့ခေါ်တယ်နော်ကိုရွာအကြောင်းကိုတိုင်းပြည်အကြောင်းစဉ်းစားတယ်ကိုမြို့အကြောင်းစဉ်းစားကိုရွာအကြောင်းစဉ်းစားတယ် ဒါမျိုးတွေပေါ့ဗျာအတွေးတွေကဝင်နေဗျာဒီဟာတွေနော်အဲ့ဒီဘုန်းကြီးတို့အဲ့ဒီဟိုဝေရွှေကောက်ပဲရကပက်ကဆိုရင်ဒါမှအတွေးဝင်နေမကောက်ဒီမှာတရားဟိုနာတဲ့ပုံကတော့တိတ်မတွေ့ရတော့ပျောက်ကုန်တာအဲ့ဒီလည်းရောက်နေကြမလွယ်ဘူးတရားရှုမှတ်တဲ့ချိန်ဆိုပို့ဆိုတယ်နံပါတ်3အမရာဝိတက်ဒီထဲမှာမပါဘူးเนาะခန္ဓာတိကနာတောင်းအမရာဝိတက်ဆိုတော့ဘာလဲဆိုတော့မသေးဖို့ရတွေးတာဟာမသေးအောင်ငါဘယ်လိုလုပ်မလဲ ဒါမျိုးတွေစဉ်းစားတယ်မသေးသေးရှာမလားဘာလို့ရမလဲညာလို့ရမလဲပေါ့ဒါမျိုးစဉ်းစားတွေးနေတချို့တေးရမှာယောဂဆိုရောက်လာရင် ကြဖြစ်လာပြီဆိုကြောက်တာပဲလေတေးရမှာအဲတော့မသေးဖို့ရအတွက်ဤမျိုးဆိုကြံစားနေတာဒါမရာဝိတက်လို့ခေါ်တယ်နောက်ပြီးနောက်တစ်ခုကတော့ဗာလဲဆိုသေခြင်းကိမိချမ်းသာဖို့အတွက်ယူဆပင်မဆင်းရဲတာကျင့်တဲ့အကျင့်ပေါ့ဟာမသေးဖို့အတွက်ဘယ်လိုကျင့်ရင်မသေးရအောင် နေရာကိုရောက်နိုင်တယ်ပြင်ပန်းမှာခက်ခက်ခဲကျင့်တာပေါ့ဗျာဒါမျိုးတွေဘယ်လိုလဲဆိုတော့ဘုရားရှင်လက်ထက်ကဖြစ်ပျက်တယ်ဆိုရင်ပစ္စတပပုဆိုတာဒီနွေရာသီအချိန်ကြီးနေလေနေမွန်းတဲ့အချိန်အပေါ်မှာနေရှိတယ်မိဘုံကြီး၄ဘုံရှေ့ဘက်ကတစ်ဘုံတောင်ဘက်ကတော့နောက်ဘက်ရှေ့မြောက်ဘက်ကတော့မိဘုံကြီး၄ဘုံနေတယ်အပေါ်ကနေဘူးကတစ်ခုအဲ့ဒီအပြင်အပူကာကူအောင်မှနေတယ် အပူငါဟုအောင်တွေနေလိုက်ရင်ဒီမကောင်းတဲ့စိတ်တွေကခြုံငိမ့်ပြီးတော့ခုနသေခြင်းကိရနိဗ္ဗာန်ရောက်မယ်ဒီလိုတွေးထင်ပြီးကြင့်တာပေါ့အများကြီးပေါ့ဗျာအေးတဲ့ရာသီကြီးမှာမကောင်းတဲ့စိတ်တွေခြုံငိမ့်တော့ရေဘယ်နှခါချိုးရမယ်ဆိုတာဒါမျိုးတွေနဲ့ကြင့်တာအကျင့်မှနီးမှတွေကိုပြောတာဒါလည်းအမရာဝိတ္တလို့ခေါ်တယ်နောက်တစ်ခုကကြတော့နတ်ပြည်ရောက်ဖို့အတွက်တွေးနေတာနတ်ပြည်ရောက်ဘယ်လိုလုပ်ရမလဲ ဘယ်လိုကျင့်ရမလဲဒါမျိုးတွေးနေဒါလည်းမရာဝိတက်ခေါ်နတ်ဖြစ်ဖို့ယူဆနတ်ပြည်ရောက်ဖို့အတွက်ယူဆပြီးပင်ပန်းမခက်ခဲကျင့်တော့ဗောဗျာအာနွားလိုကျင့်နွားလိုအိမ်နွားလိုစားရင်ဒါရောက်နိုင်တယ်ခွေးလိုခွေးလိုကျင့်ရောက်နိုင်တယ်ဒီလိုစဉ်းစားပြီးကျင့်တာမျိုးအမရာဝိတက်ခေါ်နောက်တစ်ခုကတော့အမရာဝိတက်ဆိုတာကမရဆိုတဲ့ငါးတစ်ခုရှိတယ်သူကလုံးနေတယ်ချောနေအဖမ်းအခက်တယ်ပြောတယ်ဖမ်းလိုက်ရင်သူကရှောင်တိန်သွားတယ် အဲ့လိုပဲယူဝါဒတစ်ခုကိုပြက်ပြက်တန်တန်မရတင်ဒီလိုလားဆိုဟိုလိုဟိုလိုလားဆိုဒီလိုပေါ့လှက်ပတ်ဖြင်းတာသူ့ကိုအပြစ်မကြရအောင်ပေါ့အဲ့ဒါမျိုးသိစီရဲ့နိဂန္နနာဗုဒ္ဓအဲသူ့သူ့ရဝါဒမျိုးပေါ့နောက်အဲ့ဒါကိုဘုန်းကြီးတို့စာမကြအမရာဝိခေပါဒိဋ္ဌိလို့ခေါ်တယ်ဘယ်ဟာမှပြက်ပြက်တတ်တာမဆုံးမဆုံးဖြတ်နိုင်ဟို တောင်းစီမီရေမရဘူးအတွေ့ချင်းအတွေ့ရောက်ချင်းရောက်အဲ့လိုမျိုးအတွေ့မျိုးကိုခေါ်ပါတယ်ဒါကအမရာဝတ္တလို့ခေါ်တယ်ဒါမျိုးတွေလည်းကြုံတာပါနဲ့နောက်တစ်ခုကပရာနုတ္တယတာပရိတန်ယုတ်တာဝိတ္တသူတစ်ပါးကိုတဏှာသဖြင့်ကုညီပေးလို့မှုစဉ်းစားတော့အာသူ့ကိုတဏှာတဲ့အတွက်ငါသူ့ကိုဘယ်လိုကုညီပေးရမလဲကိုနှစ်သက်တဲ့ပုဂ္ဂိုလ်မြန်နိုးတဲ့ပုဂ္ဂိုလ်ပေါ့အကူညီပေးဖို့မျိုးမျိုးစဉ်းစားနေတယ် ဒါမို့ပြောင်းပြန်ပြန်ပြောရရင်မိမိကိုသူတို့ဘာတနာပြီးကုညီစီရင်စိတ်ဖြစ်အောင်ဘယ်လိုပြောရမလဲဘယ်လိုနေရမလဲဒါတွေတွေးနေဒီအတွေးတွေလည်းဖြစ်တတ်ပါတယ်နောက်လာဘတက္ကရာဒီလောကပရိတန်ယုတ်တာနော်ပစ္စည်းတွေချမ်းသာငါဘယ်လိုလုပ်မလဲဇီဝချမ်းသာဘယ်လိုလုပ်မလဲဒါတွေစဉ်းစားဘုန်းကြီးတွေဆိုလည်းပစ္စည်းလာလာပါဆွမ်းသင်္ကကြောင်းစီပစ္စည်းလာလာပါတွေပေါ့ငါဘယ်လိုလုပ်ရမလဲဒါမျိုးတွေစဉ်းစားနည်းနည်းအသက်ကြီးလာရင်နော်တတိထားဝေရက လူတွေဟာအယုသေးလေးစားခံကြရတယ်နော်အယုသေးလေးစားခံအောင်ဘလို့နေမလဲနာမည်ကြီးကြရတယ်နာမည်ကြီးအောင်ဘလို့လုပ်ရမလဲဒါမျိုးတွေတွေးနေတွေ့တဲ့လူငယ်တွေပေါ့လေဒါမျိုးတွေပြန်တီတွေးတွေလည်းဝင်တတ်ပါစီဝါရှာတဲ့လူကစီဝါတွေးတွေးမှာပေါ့နာမည်ကြီးခြင်းတဲ့လူကနာမည်ကြီးစရာလေးတွေးမှာပေါ့ဒါရုပ်လာခြင်းတွေကရုပ်လာကိုဘလို့ပြင်ရမလဲတွေးမှာမျိုးမျိုးပေါ့ဗျာဘုန်းကြီးတွေကဒီတိုင်းပါပဲဟောသင်္ကန်းရခြင်းတွေကဘလို့သင်္ကန်းလေးဝယ်ရကောင်းမလဲဒါတွေးတာပါ အတူတူပါပဲဘယ်သူမှမလို့ဘူးဒီအတွေ့တကူကဝဲနေမှာဒါကိုလာဘတက်ကရလာဘတိလောကပရိတန်ဥဒဝိတက်လို့ခေါ်တယ်နောက်ကကြအနဝိညာတိပရိတန်ဥဒဝိတက်မိမိပေါ်သူတစ်ပါးတို့အထင်မသေးစီတို့တွင်ဟာသူများအထင်မသေးအောင်ငါဘလို့ပြောအကောင်းမလဲဘလို့နေရအကောင်းမလဲဘလို့လုပ်အကောင်းမလဲဖြစ်တယ်နော်ခါကြလို့ကိုယ်မခံကျင်စရာမာနတွေဖြစ်လာတဲ့ခါကျတစ်ဖက်သားကိုယ်အထင်သေးမှတိတ်ကြောက်တယ်အဲ့လိုမျိုးတွေတွေးတတ်တယ် အဲ့ဒီအတွေးတွေကတော့ပေါ်နေမှာပဲနော်အလုံးပေါင်းရအတွေးကဘယ်နှမျိုးရော9မျိုးအကျန်းစာအတွေးက3မျိုးအနုစာအတွေးကဘယ်နှမျိုးလဲ6မျိုးဒါတွေပေါ်နေတယ်အကြောင်းမို့ဒီထိုင်းနေတဲ့ခါမှာဒီအတွေးတွေအကုန်ဝင်တာအဲ့ဒီအတွေးတွေဝင်လာတဲ့ခါကျဘယ်လိုရှုမှတ်မလဲအဲမှတ်စုလေးပြန်ကြည့်မယ်နော်ဒီမှတ်စုတွေကအဲ့ဒီဒါတွေကတော့အရင်ကလည်းပြောခဲ့ပြီးပြန် ဒါပေမဲ့လို့ဒီဟာတွေကြည့်ပြီးတော့ဘုန်းကြီးတို့ကဒီတရားစစ်တဲ့ခါတုံးတယ်တချို့ကြတော့ဒီတနည်းတဲ့အသေးမှတ်ထားတော့အဲ့ဒါပြဿနာတက်တာပေါ့ဗျာဒီမှာတော့စာရရတိုင်ရေးတာပေါ့ဗျာအကုသိုလ်ဝိတက်အခုနံပါတ်နဲ့အကုသိုလ်ဝိတက်ပဲဖြောင်းနေ၅မျိုးနံပါတ်၁ကအစာထိုးပဲဖြောင်းတာတူတယောက်ကိုသတိရပြီးနှစ်သက်မြန်နိုးတဲ့စိတ်တွေဝင်လာတတ်တယ်သူ့ကိုနှစ်သက်မြန်နိုးတော့သူ့ကိုပဲသတိရနေတာပေါ့ဗျာ ဒီတွေးတွေဝင်လာအဲ့ဒီခါကျအတုပနှလုံးသွင်းရမယ်။ဒါသမီးသုံးဖို့ကိုနှစ်သက်မြတ်လို့တဲ့ပုဂ္ဂိုလ်သတိရပြီးတော့ဒီအတွေးတွေပဲဝင်နေတာ။အဲ့ဒါဝင်ပါတယ်။ဝင်လို့ရင်ဘာလို့အတုပဆင်ញံနှလုံးအတုပတေအတုပရှင်အတုပနှစ်မျိုးရှိတာပေါ့ဗျာ။ဒါဘုန်းကြီးတို့မကြမကြရှုနေကြတာ။ရှင်အတုပရှုမယ်ဆိုရင်ကိုယ့်ကို32ပုံပုံရှုတာတော့သုံးဖို့အနည်းဆုံးကိုရင်လေးတွေတာမဏိမာလေးဆို9ပုံလောက်ရှုတာတော့ ရှင်အတုပရွှင်ကိုကိုကိုရှင်ရှုရတယ်ပြီးမှကိုနှစ်သက်မြန်တွေပုဂ္ဂိုလ်ရှုရတယ်။ဟောသူ့မှာလည်းဒီ32ပုံပဲရှိတယ်32ခုခန္ဓာကိုယ်ခွဲခြားလိုက်ကိုယ်မှာလည်းဒါပဲရှိတာဆိုအဲ့ဒီတွေ့နှစ်သက်တဲ့တွေ့မြန်တွေလည်းဆိုရက်သွားတယ်ရက်သွားမှတကုကမ္မထံပြန်မှတ်တချို့ကြအဲ့ဒါကြီးပေမှတ်တတ်တယ်ဒီလိုပြောင်းတာရွှေ့တော့မလုပ်ဘဲနဲ့ပေါ့အဲ့ကြပို့ဆိုးတယ်အစေကူတွေ့ရရမရအောင်ပြီးတော့ ရာဟုတုတစ်ခုပေါ့ကာလို့ရှိပစ္စည်းတွေပတ်သက်ပြီးတော့တရိယာနဲ့ခုလိုတရားနာနေတဲ့ကာတိလျအောင်ပါအိမ်ဘေးမှာရတာလမ်းဘေးမှာရတာတယောက်ကတယောက်ကတခုနဲ့ချက်သွားမှဆိုရင်ရတော့အဲ့ဒါမျိုးအဲ့ဒါနှစ်သက်တော့ငါကားလေးတယောက်ကမြချက်သွားဘယ်လောက်ပါမလဲတရားလာထိုင်နေစိတ်ကအဲ့လိုပူနေတော့ဖြစ်တတ်တယ်နော်အဲ့ဒါလေးလည်းဖြစ်နေကြတော့ဒီမှာလည်းဒီဘက်မှာဆိုရင်လည်း ဒီနှုံးကဘုန်းကြီးတို့ဒီနောက်မော်ရစ်လိုမျိုးဆိုကားခိုးရုံမျိုးပြောတာပဲအဲ့ဒီမျိုးစွန်းစားတွေပါလေသွားရင်ကားတော့ချဖို့တော့ပြေဖို့အဲ့ရစွန်းစားပင်တဲ့တခါကြီးတွေဒီမှာကြီးတွေပြောလာဘုန်းကြီးတို့ဒီကလေးတယောက်မှဒီမှာကြုံပါတယ်ဆိုင်ကယ်ဝယ်စီဆိုင်ကယ်ဝယ်ပြီးကြာညာနာဆိုင်ကယ်အသေးလေးရတော့မှဆိုင်ကယ်စီးပြီးတော့စားတော့ဆိုင်သွားစားတာစားတော့ဆိုင်အတွင်းနဲ့ဝင်စားနေတော့ဆိုင်ကယ်ကကြီးရတော့ထက်ကားနဲ့ခိုးသွားနေသူကထွက်လာတော့ဆိုင်ကယ်မရှိဘူး အကုန်လုံးမတင်သွားဝင်ရဒါမျိုးတွေဖြစ်တယ်အဲ့ဒါမျိုးဆိုရင်လည်းသူလည်းဒုက္ခတွေရောက်ရှာမှုနော်တရားမှတ်တဲ့ခါအဲ့ဒါအကုန်ပြန်ပေါ်တယ်ပေါ်တဲ့ခါကျတော့ဒီလိုအရာဝတ္ထုနဲ့ပစ္စည်းတို့အသက်မဲ့ရာဝတ္ထုနဲ့ပတ်သက်ပြီးတော့ခုနနှစ်သက်မှုတွေးလာရင်အော်လူတောင်တရားသေးတယ်ပစ္စည်းဆိုတော့ပြတ်တာဘာမှမဆမ်းပါဘူးဒီလိုဆင်ရင်ပစ္စည်းလည်းပြတ်မှာအချိန်တိုင်းသူများချစ်သွားတော့ပြီပါပြီအဲဒါတော့ပြတ်မှာလူတောင်တရားသေးရအဲ့ဒီလိုဆင်ရင်လည်း သက်သာတယ်နောက်တစ်ခုကတော့ပုဂ္ဂိုလ်တူတယောက်နဲ့ပတ်သက်ဒေါသဝင်တယ်ဒီနေ့တချို့ပြောပါတယ်ယောဂီဖြစ်တတ်ပါတယ်ဒါဘယ်သူမှစုဖြစ်တယ်ကြာလာပြီအဲ့တုန်းကတွေကပြန်ပေါ်လာဒေါသစိတ်မုန်းတဲ့ပုဂ္ဂိုလ်မုန်းတဲ့စိတ်ဒါမျိုးပေါင်းပေါ်ဒီမှာတော့မုန်းအဲ့ဒီလိုဒေါသစိတ်ဝင်လာမေတ္တာပွားအရှင်ပြဒေါသစိတ်ဖြစ်နေပါဆိုဘယ်နဲ့လို့မေတ္တာပွားမလဲ ဒါကြတော့ဘုန်းကြီးတို့ရှင်သာရိပုတ္တရာနီးသုံးအောင်အကောင်းကွက်ကိုရှာမေတ္တာလူတိုင်းလူတိုင်းကကောင်းတာရှိလို့မကောင်းတာရှိတယ်ဗျဒုံတွဲနေတယ်ကုသိုလ်နာကုသိုလ်ဒါကြောင့်ကုသိုလ်ရှိသွားအကုသိုလ်ရှိတယ်အဖြူရှိအမဲရှိတယ်မဲရှိဖြူရှိတာပဲအဲမျိုးမှတ်ထားပဲအဲတော့ကောင်းတာရှိတယ်လို့လူတွေကမကောင်းတာလည်းရှိတယ်သူ့မှာကိုမုန်းတဲ့ပုံကိုဒေါသဖြစ်တဲ့ပုံကိုကြည့်လိုက်ပေါ့ရှင်သာရိပုတ္တရာပြေတဲ့နေရာ သူဟာကိုယ်မူရကောင်းသလားနှုတ်မူရကောင်းသလားစိတ်ထားကောင်းသလားတချို့ကအပြောတော့မချိုးဗျသူများအကူကြီးတောင်းလွယ်လွယ်ကူကူညီပေးတယ်အဲ့ဒါကြောင့်ကိုယ်မူရကောင်းတယ်လို့ခေါ်တယ်သူများအကူကြီးတတ်တဲ့ဝါသနာရှိတယ်ဒါလေးကြည့်ပြီးခွင့်လို့ရတော့ကိုတော့တောင်းငြိမ်းအောင်လုပ်ချို့ကြောင့်ကူညီတတ်တဲ့ဝါသနာမရှိသူများစိတ်ချမ်းသာအောင်ပြောတတ်တယ်အတန်ချိုးတယ်နှဝင်ချိုးအောင်ပြောတတ်တယ်အဲ့လိုပုံစံတွေလည်းရှိတယ် အဲ့ခါကျသူအပြောလေးကြည့်ပြီးခွန်းလို့ရတော့တချို့ကြတော့ကိုမွေရနှုတ်ဝင်ရမကောင်းဒါပေမဲ့စိတ်ထားကောင်းတယ်သူများပေါ်မလိမ်ဘူးမကောက်ဘူးမညစ်ဘူးဟောဒီပုဂ္ဂိုလ်ကအပြောဆိုရမယ်လို့စိတ်ထားတော်ကောင်းတဲ့ပုဂ္ဂိုလ်စိတ်ထားတော်ဖြောင့်မတ်တဲ့ပုဂ္ဂိုလ်သူရဲ့ကောင်းကွက်လေးကြည့်ပြီးတော့ကိုယ်တော်တောင်ငြင်းရတော့ ချို့ကြကုံမြာနှုတ်မြာစေတသုံးမျိုးလို့ကောင်းတယ်ကိုယ်ဆင်ញင်ရောငါထင်လွဲတာမြင်သူ့မှာအကောင်းွက်တွေအများကြီးပဲကုံမြာလည်းကောင်းနေတယ်နှုတ်မြာလည်းကောင်းတယ်စိတ်ထားတွေလည်းကောင်းနေတာပဲဒီလိုကြည့်လိုက်ရင်လည်းပဲသူ့ပေါ်မှာနားလည်းနဲ့ခွင့်လွန်နိုင်တော့ဗျာတချို့ကြတော့ကုံမြာနှုတ်မြာစေတသုံးမျိုးလို့မကောင်းတဲ့ပုံကိုလည်းတွေ့လိမ့်မယ်တဲ့ရှင်မြတ်ရှင်သာရိပုတ္တရာမိတ်ပါအဲ့ဒီလိုပုံကိုမျိုးကြတော့ဘယ်လိုဆင်ញင်နှလုံးသွင်းရမလဲဆိုတော့ ကိုကခီးသွားတယ်အခုဒီမှာဘုန်းကြီးတို့သင်္ဍာမှာရှောင်းနေအများကြီးပါပါတယ်ရှေးပညာလည်းမတောက်ဆေးလည်းမပါဘူးတော်တဲ့တောင်နဲ့ခီးသွားတယ်လန်ခုလမှာနေမကောင်းနေတဲ့ပုံကိုတူတူထွေးတယ်ကိုကဘာမှတတ်နိုင်သူတနာတဲ့စိတ်နဲ့ပဲကိုလန်ခီးကိုလန်ကိုခီးစေချို့ကြတော့ကိုမူရနှုတ်မြစိတ်တတခုမှမကောင်းမကောင်းနော်အဲ့တော့သူ့ကိုတနာစိတ်ထားပြီးတော့သူကနဲ့သူပဲ သူလောက်တဲ့ကံသူခံမှာပဲသူ့ကိုကနာကရုဏာစိတ်တွေထားပြီးကိုခီးကိုဆင်းတာအဲ့ဒီလိုကျင့်သုံးဖို့တတ္တဝါနဲ့ပတ်သက်ပြီးပုဂ္ဂိုလ်တူတယောက်နဲ့ပတ်သက်ပြီးဒေါသစိတ်ဝင်လာရင်မေတ္တာပွားအများကြီးပေါ့ဗျာမေတ္တာပတ်သက်ပြီးတော့အရှင်မြတ်မုန်းတဲ့ပုဂ္ဂိုလ်ရန်သူပုဂ္ဂိုလ်ဘယ်နဲ့လို့မေတ္တာထားနိုင်မလဲအဲ့ဒီကကြောဘုရားတို့ဆွေမျိုးသားချင်းတော်ဆက်ခိုင်းတော့ဘဝဘဝတွေမှာဘုန်းကြီးတို့ခုလိုပြန်တွေ့တာဆိုအရင်ရင်ဘဝတွေမှာဆွေမျိုးတော်ဆက်ခဲ့လို့ပြန်တွေ့ပါတယ် ဘုန်းကြီးတို့ဗမာရောပြောရင်တော့မေတ္တာရေစက်တို့ပဋ္ဌာန်းရေစက်တို့ဒါမျိုးခေါ်တော့အလှရေစက်တို့အတူတူလောက်ခဲ့ဘူးသူများလောက်တာဝမ်းမြောက်ဝမ်းသာဒါတို့ခေါ်ပဲဘူးတဲ့အတွက်ပြန်ဆုံးပါတယ်ဆုံးတဲ့အခါမှာအရင်ဘဝတွေကရင်းနှီးခဲ့လို့ရှိရင်ဒီဘဝမှာတွေ့ရင်ရင်းနှီးတယ်ဗျတော်တော်ရင်းနှီးတာဘုန်းကြီးတို့ဗမာပြည်တော့မတွေ့ရဘူးအခုလိုပြန်တွေ့တဲ့အခါမှာတော်တော်ရင်းရင်းနှီးနှီးဖြစ်တယ်အဲဘဝတွေနှိစက်ခဲ့လို့ပဲ မြတ်စွာဘုရားနဲ့ငကုလဗိဒာငကုလတကာဗိဒာတကမာကြီးတွေပေါ့နော်ဒီဘက်ဘက်မှာလုံးဝဘုရားနဲ့အမျိုးမတော်ဘူးဘဝပေါင်းများစွာအဖေဘဝအမေဘဝဦးကြီးဘဝဦးလေးဘဝအာအများကြီးတော်တာ900 900တော်ခဲ့တဲ့ခါကျဒီဘဝမှာဘုရားနဲ့ဆွေမျိုးမတော်များတွေ့တွေ့ရင်တားရင်လို့ချစ်ခင်တာအဲ့ဒါလေးနဲ့ခွင်းလို့နိုင်လဲရဩတို့ပြန်တွေ့တယ်ဆုံတယ်ဆိုတော့ဘဝဘဝတွေကဒီပဋ္ဌာန်းရေစက်ဘဝရေစက်ကြောင့်ဝင်တွေ့ခဲ့တာပဲ အဲ့လိုစဉ်းစားပြီးဆွေမျိုးတော်ဆက်ပြီးတော့ထားလိုက်ရင်လည်းပဲဆွေမျိုးဆက်ဖို့စဉ်းစားရင်လိုက်ရင်လည်းပဲသူမေတ္တာထားနိုင်ပါတယ်သက်မဲ့ရာဟုနဲ့ပတ်သက်ဒေါသဖြစ်လာရင်တကြီးသဘောတကြီးလေးပါကိုဆင်ញင်တော့ပူတဲ့ရာဟုကတော့ပူမှာပဲလေအေးတဲ့ရာဟုကအေးမှာပဲဒါတော့ဒေါသဖြစ်နေလို့မဖြစ်ဘူးနော်ကားလေးလေးဘုန်းကြီးတို့ရည်စရာပြောတယ်ခလုတ်တိုင်နေ ကိုကလည်းကန်စရာဖက်နှက်ကလည်းရှိနေဒီငုတ်ကိုတိုက်ရမလားဆိုခြေထောက်နဲ့ပိတ်ကန်ရင်ကန်တော့လေခလုတ်တက်ခေါင်းကိုတစ်ခုနဲ့ထိခိုက်မယ်ဆိုခေါင်းနဲ့စောင်းတဲ့လူကတော့ဘယ်သူမှမရှိဘူးဒီရာဟုတို့ငါခေါင်းမမြင်အောင်ဒီလိုလုပ်တဲ့ပုဂ္ဂိုလ်တော့မရှိဘူးအောက်ကရာဟုတို့ကြကိုယ်နိုင်နေမယ်ဆိုတော့ခြေထောက်နဲ့လက်ကန်တယ်ဒေါသဒေါသအဲ့ဒီအမျိုးဖြစ်တတ်တယ်နော်တက်မဲ့ရာဟုတို့နဲ့ပတ်သက်ဒေါသဖြစ်ရင်တဲ့ဓာကြီးလေးပါးကိုဆင်ញံနှလုံးသွင်းပါ မောဟနဲ့ပတ်သက်ပြီးမောဟဆိုဥဒိစ္စမောဟရှိတယ်ဝိသိကိစ္စမောဟရှိတယ်မောဟဥဒိစ္စမောဟတော့ဒီဆွေးနွေးမေးမြန်းလို့မရဘူးရှုမှတ်နေပဲမေးလို့ရအောင်အာဆရာတို့စိတ်တွေပြန်လွင်နေတယ်အဲ့ဒါဘယ်လိုရှုမှတ်ပြန်လွင်ခြင်းအကြောင်းရှာပြီးဘုန်းကြီးကဒါကိုရအောင်လုပ်ခိုင်းဝိသိကိစ္စမောဟတော့မေးရတာပေါ့တန်တရားတွေရှိသီလနဲ့ပတ်သက်ပြီးတန်တရားရှိမယ်တမာရီနဲ့ပတ်သက်ပြီးတန်တရားရှိမယ် ပညာနဲ့ပတ်သက်တန်တရားရှိမယ်။ဘာနဲ့ပတ်သက်အထူးသဖြင့်ကျင့်စဉ်နဲ့ပတ်သက်တန်တရားရှိမယ်မေးရတော့အခုဒီနေ့မေးတယ်အစမပြေနောက်နေ့ထပ်မေးမယ်ကျင့်မယ်အဲ့ဒါဆိုရင်တော့လမ်းတက်ပါပါလေ။ဒီနေ့ကမှတ်ထားဖို့ရက မကောင်းတဲ့တွေးတွေဝင်လာရင်အစာထိုးပဲဖြောက်ပါ။အစာထိုးပဲဖြောက်လိုက်လို့ဒီအခုပြောခဲ့တဲ့ဤတွေတုံချလို့ပျောက်သွားပြီးတဲ့ငကူမှတ်နေကြကမ္မထံပြန်သွားပါဒါတနည်း ဒုတိယနေ့ကကြည်လာအောင်နံပါတ်1စားထုတ်ပဲဖြောက်လို့ဒီ၅နည်းလုံးကျင့်ရမယ်လို့ပြောတာမဟုတ်ဘူးเนาะမြတ်စွာဘုရားကပထမနေ့စားထုတ်ပဲဖြောက်ပြီးပြီးသွားရင်ဒါပြီးတာပဲရသွားတယ်မရဘူးဆိုမှဒုတိယအပြစ်ရှာပဲဖြောက်နေဒါလည်းကောင်းပါတယ်အပြစ်ရှာပဲဖြောင်းနေရဘာပြောရလဲဆိုတော့ကာမဝိတ္တပေါ့ဗျာ နှစ်သက်ဆရာအတွေးနှစ်သက်သဘောကြတဲ့အတွေးတွေဝင်လာရင်အတုပါဆင်ញနှလုံးအပြစ်မြင် အပြစ်ရှုတာပါပဲ အပြစ်မြောင်ဆင်ခြင်းကိုကနှစ်သက်တဲ့ဒုတိယအသက်ရှိပုဂ္ဂိုလ်နှစ်သက်တဲ့ဒုက္ခနာကိုအပြစ်မြောင်ကြည်ခိုင်းတာအာတုဆင်ခြင်းနဲ့ဆိုတာဒုက္ခနာကိုမှထွက်ကြလာတယ်ဒါတော့ကိုပေါ့ထွက်ကြလာဆင်ခြင်းကိုခန္ဓာကိုဒါတော့ကိုပေါ့ဆိုခြင်းအဲ့လိုအပြစ်မြင်လည်းမချစ်ခင်တော့ဘူးဗျအပြစ်မြင်အပြစ်ရှာပဲဖြောင်းနေတော့အပြစ်မြောင်ဆင်ခြင်းနှလုံးသွင်းခိုင်းတယ်ခန္ဓာကိုယ်အပြစ်လောဘအပြစ်ပေါ့နော်ခန္ဓာကိုယ်ရဲ့အပြစ်ကိုလည်းဆင်ခြင်နှလုံးသွင်းနိုင်တယ်ဒုတိယပုံမှာနှစ်သက်တဲ့သဘောကြတဲ့လောဘပေါ့ လောဘဖြစ်လေလေကိုယ်မှာသူ့ပေါ်နှစ်သက်သဘောကြလေကိုယ်မှာဒုက္ခဖြစ်လေလေအဲ့လိုမျိုးလောဘဖြစ်ကိုဆင်ញင်ရတယ်ဂျာဘာဒဒေါသဖြစ်နေလေကဲတရားထိုင်တဲ့ဒေါသဖြစ်နေကိုယ်စိတ်ဆိုးတဲ့လူကိုယ်ရှင်အသူပုဂ္ဂိုလ်ကဘာမျိုးကိုတယောက်တည်းပဲတရားလုံးပြတာရှိတာစိတ်ဆိုးနေစိတ်ဆိုးနေသူပြန်စိတ်ဆိုရင်ပို့ပြီးအောက်တန်းကြရောက်မယ်ဆန်ဒေါသဖြစ်ကိုဆင်ញင်ဥမာပေးကြတာပါလေလူတူတယောက်ကလူတယောက်ကကိုယ်သူကမကျေနပ်လို့ ဘုန်းကြီးတို့ခြေတော်ကိုညာဘက်ခြေတော်လာကြိုက်တာကိုကမကျင်တာလို့သူ့ဘယ်ဘက်ခြေတော်ပြန်ကြိုက်ကိုကတိတိနဲ့ကြိုက်တော့ဟိုကမတိလို့ကြိုက်တာအဲ့ဒါဆိုအောက်တန်းကြရပြော။ဒါဒေါသရဲ့အပြစ်ကိုရှာပဲဖြောင်းဒီနည်းလဲဖြောက်ပါတဲ့။ပြောက်သွားရင်တော့ငကူအာထုံနေကြကမ္မထန်သွားပေါ့။ဒီနည်းလုံးလုံးမပြောက်ဘူးဆိုဘုရားနောက်တနည်းပေးပါတယ်။မေးပြောက်ရှောင်လွဲနည်းအဲ့တော့ပေါ်လာတဲ့ခန္ဓာတည်းရဲ့နှစ်သက်မြန်တို့လို့ ပေါ်လာတဲ့ဝိတက်ပေါ့ကာမဝိတက်ကောတယ်သို့မဟုတ်ဒေါသဝိဒေါသနဲ့ပတ်သက်တဲ့မကျေနပ်တဲ့ပုံကိုယ်ပေါ်လာတယ်ဆိုအဲ့ဒီအာယုံမေ့ဖြောက်မေ့ဖြောက်ပြီးတော့ကိုရသမျှတရားစာတွေစိတ်ပါလက်ပါကိုယ်အတန်ကိုကြောင်းယူရတယ်နော်ဒီလိုပိသနဲ့အတူတူဓမ္မအောင်နဲ့မှတူထိုင်နေတော့လုပ်လို့မကောင်းကိုလိုကိုအိမ်ကိုကြတော့လုပ်လို့ရတယ်အဲ့ဒီအတွေးတွေကပေါ်လာပြီဆိုကိုယ်အတန်ကိုကြောင်းယူ ဖရာဂုံတော်လို့တရားဂုံတော်တန်ခါဂုံတော်လို့ခုမနေ့မနေ့ကြောတွေဟာလေးဖရာရှိခိုးတွေဟာလေးအတန်ထွက်ကိုအတန်ကိုကြောင်းရော့7မိနစ်15မိနစ်လောက်စိတ်ပါလဲပါရော့အဲ့ဒါဆိုရသွားရသွားပြီဆိုနှုတ်ကိုကမ္မထံပြန်သွားပေါ့ဒီမှာတော့အများကြီးပေါ့ဗျာကိုယ့်အိမ်ကိုဒီလိုမှမပြောက်သေးဘူးဆိုရင်ဒီထဲမှာနောက်တနည်းပေးတာတော့ဘီယိုထဲမှာထည့်ထားတယ်တောက်လို့မရပစ္စည်းလေးတွေပေါ့ပစ္စည်းလေးပေါ့ကောက်ကြည့်လိုက်ပြန်ချလိုက်စိတ်ပြေလက်ပြေကောက်ကြည့် ခုနအတွေ့ရသွားပြီဆိုတရားပြန်မှနောက်တစ်ခုကတော့ဘုန်းကြီးတွေじゃသင်္ကန်းပေါ့သင်္ကန်းလေးတွေရင်းတော့သင်္ကန်းရှားပါတာရှားပါတော့သင်္ကန်းလေးတစ်ထောက်တစ်မိုက်လောက်ပြဲနေတာမျိုးလေးစုပ်နေတာမျိုးပြန်ချုပ်အများကြီးစုပ်နေတာပြဲနေတာကျုံနေဒီသင်္ကန်းကချုပ်တာမပြီးရင်လည်းစိတ်ကအဲ့ပြန်ရောက်နေတတ်တယ်ဒါကြောင့်7မိနစ်15မိနစ်တွင်ပြီးတဲ့ကိစ္စမျိုးလို့ဒါကတော့ဘုန်းကြီးတို့တာမန်ပြောတော့ပါကိုယ်ရင်ကိုယ်ဆိုဟို ရားတောက်တော်ရေချမ်းနေလဲတာတို့အင်းသားရေချုပ်ကနေဆေးတာတို့နော်ကိုခမ်းမဘက်ကြီးဆုပ်တာလို့အစာရလို့ပေါ့7မိနစ်15မိနစ်တွင်ပြီးတဲ့ကိစ္စတွေလုပ်လိုက်ပေါ့အဲ့ဒီတော့အဲ့ဒီလုပ်ရင်းနဲ့ကိုယ့်ရဲ့အတွေးတွေရပ်သွားတယ်ဒေါသတွေလောဘတွေမာနတွေရပ်သွားပြီဆိုငကုကံတံပြရှုမှာပေါ့နောက်တစ်ခုအဲ့လိုမေးဖြောက်ရှောင်လဲနီးသုံးလို့ဒီအတွေးကမပြောက်ဘူးဆိုရင်အကြောင်းရင်းရှာဖွေပဲဖြောင်းနီး တူတယောက်ကိုတရိယာလို့ပြောဘာကြောင့်တရိယာတလဲအကြောင်းရှာလိုက်တွေ့လာပြီသူ့ကိုဘာဖြစ်လို့ငါသားလေးမငါသမီးလို့တယ်ဘာကြောင့်ဒီနောက်ဒေါက်တာဒေါက်တာတချောင်းကြည့်လာဘာကြောင့်မို့ဒီလိုကိုသားသမီးပေါ်တရိယာတလဲဟာနောက်တော့တချောင်းရှာနေနှစ်ချောင်းသုံးချောင်းလောက်ရှာရင်လေအဲ့ဒီအတွေ့ရရက်သွားတယ်အဲ့ဒီလိုလည်းလောက်ကြည့်လိုက်ဒေါသပြင်းနဲ့ဒေါသဖြစ်တဲ့အကြောင်းရင်းနဲ့နှစ်ချက်သုံးချက်လောက်တစ်ချက်ပြန်ကြည့်တစ်ချက်ပြန်တစ်ချက်နဲ့နှစ်ချက်သုံးချက်လောက်ကြည့်နေသူကရက်သွားတယ် အကြောင်းရင်းရှာဖွေပြီးတော့လေဒီမကောင်းတဲ့တွေကိုဖျက်ဖြောက်ကြည့်ပါဒီတွေကလေကိုကြိုက်တဲ့နေလောက်ကြည့်ကြိုက်တဲ့နေနဲ့လောက်ကြည့်လို့ရသွားရင်ပြီးတာပဲနောက်တစ်ခုကတော့အန်ကျိတ်ဖိနေပဲပြောင်းထိတ်တဲ့ရင်ဆိုင်နေကိုဒီအတွေ့ကိုအဝင်းမခံဘူးအန်ကျိတ်ဖိနေပြီးတော့မနိုင်အောင်တိုက်ထားပါအဓိကထိတ်တဲ့ရင်ဆိုင်နေကိုဒီအတွေ့ကိုသိအောင်လို့သိပြီးမှမှတ်မှတ်ပြီးတော့တင်းတင်းရင်းမှတ်တယ်စိတ် အတွေ့ဆိုတာတော်တော်ရှုမှတ်ခက်တယ်တာမန်နဲ့မလဲတချို့ဟာကိုစိတ်ဓာနုပါဒနာမှတ်ပါတယ်ဗျာအများနဲ့ပင်နဲ့အာဟုနဲ့မှတ်ဖို့တော်တော်ခက်တယ်ခဏတစ်ဖြုတ်တော့မှတ်လို့တွေ့ပါယူမိုင်ရှုမိုင်နဲ့ဒီခန္ဓာကိုယ်ကြီးကရုပ်ခန္ဓာကိုယ်ကြီးကမတွေ့တော့ဘူးဆိုရင်တော့လွယ်ပါတယ်ရှုမှတ်စရာလည်းမရှိလို့ဒါပဲရှုမှတ်စရာရှိတော့အဲ့ဒါဆိုရင်တော့ဒီအောင်မှာစိုက်ထားလို့ရတယ်အဲရုပ်ခန္ဓာကိုယ်ကြီးလည်းရှိနေတယ်ဆိုရင်တော့ရုပ်ခန္ဓာကိုယ်ပဲရောက်ရောက်သွားမှစေတနုပါဒနာ စိတ်ရှုတယ်ဆိုရင်ဒီရုပ်ခန္ဓာကိုယ်ကြီးပဲသွားသွားရောက်တာအဲ့ဒါမျိုးမှာဒါဟာဘုန်းကြီးတို့ဝိတကတန္တနာတော့မူလပါဏာတာပါဠိမှာဟောတဲ့နည်းတွေပါပဲနော်ဒီရှင်မေဂိယတုတ်တို့မှာလည်းပါပါသေးတယ်ဒီထဲမှာမပါဒါကဒီထဲမှာပါတာလောက်တင်ပြောတာကိုပြောဘုန်းကြီးတို့ဟိုဖရာကုံတော်ပွားတာတို့ဘုန်းကြီးခဏနာပြောခဲ့ဘူးတရားထုတ်လို့စိတ်ပြက်လာပြီးညင်းငွေလာပြီးဘုရားကုံတော်ပွားဘာဖြစ်လို့ဘုရားကုံတော်ပွားစိတ်ကြည်လင်တော့ဒါတနည်းပေါ့ အဲ့ဒီဘုရားကုံတော်ပွားတဲ့အခါကျကိုယ်အကြည်ညိုဆုံးကုံတော်လေးပွားတယ်။ကြည်ညိုဆုံးကုံတော်ပွားရင်စိတ်ကကြည်လင်လွယ်တယ်။ပြီးမှကိုယ်စိတ်ကြည်လင်လာပြီဆိုငကုကမ္မထံပြန်သွားပေါ့နော်။အဲ့လိုလုပ်လို့ရ။နောက်တစ်ခုဘုရားကုံတော်ပွားနေရခုလိုဟိုညပိုင်းနေပါလေရှုမှတ်ပြီးဆိုရင်ကိုယ်ကလည်းပြင်မှစိတ်ကလည်းပြင်မှအိတ်ချင်တယ်။ဘုန်းကြီးလည်းဖြစ်တယ်။အဲ့လိုကာလမျိုးကြရင်အိတ်ငိုက်နေမှာစားပြ။အိတ်ငိုက်နေတယ်ဆိုတော့ဘာတရားမှမရဘူးလေ။ဘာတရားဘာအသိမှမှတ်လို့မရဘူး။ အဲ့ဒီချိန်ကာလမျိုးဘာလို့လို့ရဘုရားကုံတော်ပွားနေပေါ့ဗျညာပိုင်းဘုရားကုံတော်လေးပွားနေတညာလို့ဒီနောက်ဆုံးချိန်လေးအဲ့လိုလုပ်ရတယ်အဲ့လိုလုပ်ရင်လည်းဒီကစိတ်ကကြည်လင်ပြီးတော့အမှတ်တာနော်ဘုရားကုံတော်ကဒီလိုပြောင်းတဲ့အခါမျိုးဆိုရင်တော့အကြည်ညိုဆုံးကုံတော်ယူရတယ်ခုယောဂီတို့ဘုန်းကြီးတို့ဒီဘုရားကုံတော်ကိုယ်ပါနဲ့ပတ်သက်ပြီးဒီနှုတ်တွေထဲမှာရှိတယ်ရဟန်းကုံတော်အထိပ္ပယ်၅မျိုးသမတမုဒ္ဒကုံတော်၃မျိုးအဲ့ဒီအဓိပ္ပာယ်တွေကိုသိချဖတ်ကြည့် အာဘယ်ကုံတော်လေးကငါစိတ်ထဲမှာတိတ်ကြည်ညိုပါပဲအဲ့ဒီကုံတော်ရအောင်ကြက်တာအဲ့ဒါပွားတယ်စိတ်မြန်မြန်ကြည်လင်ကြည်လင်ပြီးဆိုမှငုတ်ကမ္မထံပြန်သွားပေါ့အများကြီးပဲမေဂိယတုံမှာဆိုရင်လည်းဟောတာလေမေဂိယတုံမှာဟောတာကြည်လိုက်ရင်တော့ခုနနဲ့တူတာလည်းပါပါတယ်တူတယောက်ကိုတတိယလောဘဖြစ်နေအတုပါယူတာခုနနဲ့တူတယ်သူကဒေါသဖြစ်နေတော့မေတ္တာပွားဒါလည်းခုနတူတယ်အတွေးတွေဝင်လိုက်အာနာပါနရှု ဒါတက္ကမတန်ရှုတဲ့ပုံကများမှတ်ထားပါဒါသဘောတဘာဝတွေရှုတယ်အတွေးတွေသိဝင်လာပြီဆိုရင်အာနာပါနာရှုလို့အာနာပါနာရှုတဲ့အခါမှာအတွေးတွေများများပြောင်းလဲတယ်အသိဉာဏ်တွေထက်မြက်စေတယ်နောက်ပြီးတော့မာနတွေပေါ်လာရင်အခက်ခါတွေမခံကျင်တဲ့စိတ်တွေပေါ်တယ်နော်ကိုသားကိုသမီးသုံးဖို့ကိုမကြိုက်တဲ့ဘုကအချိုးတွေမပြေးလာရင်ကိုကမာနေဖြစ်လာအဲ့လိုမှနေမာဒီမာနကို ပေါ်ပြီးပြောဖြစ်ပြီးပြမြင်အောင်ကြည့်ရတယ်အနိစ္စမြင်အောင်ကြည့်ရတယ်အဲ့ဒါဆိုရင်ကောင်းအဲ့လိုရှုမှတ်ပေးရတော့ဇန်နဲ့ဒီရာဟုလောဝါဒတုတ်တွေကြတော့ဒီပြမစိုးတရား၄ပါးပါပြောသွားဒီမှာတော့မေဂိယတုတ်ကတော့အဲ့လောက်ပဲပြောတယ်နော်ဒီနေ့ဒီလောက်နဲ့တော်မယ်နော်ဒီနေ့ဟောပြောဆွဆုံးမတဲ့စေတနုပဒနာများကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထုံနိုင်ကြသဖြင့်မဉ္ဇဏ်ဖွဉ္ဇဏ်နိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေ။ ဆရာတော်ပြပေးတဲ့ဆင်းနေပြရပါလို့ရှင်ဗျာရှင်ဗျာတပည့်တော်ကိုလူရှင်စေအကျဉ်းချဝင်ပေးပါရှင်ဗျာကောင်းပါပြီဗျာဆို2020ခုနှစ်ဇန်နဝါရီ ပထမပတ်တရက်နေ့ရက်နေ့အလူရှင်များဆယ်တဲ့ဆယ်တရားစခန်းတိုင်းအလူရှင်များပေါ့ခင်ဗျာဝိနည်းတတ္တဝါအလုံးများတွင်နိဗ္ဗာန်ကိုရည်စူး၍လူတန်းသွားကြပါသည်2021ခုနှစ်နေဟုလူဖြစ်ဆရာတော်ဦးသောတိတဘိဝင်သားမှဥဆောင်သောထေရဝါဒဓမ္မကမ္မထာလက်စဉ်သင်တန်းမှသင်တန်းသူသင်တန်းသားများမှကျွန်တော်တို့သင်တန်းပေါ့ဗျာမြန်မာပြည်ကိုဗစ်အတွက်အမတရဏလူဒေါ်လာ1000နှစ်ဘက်သောဘော ဘိုးဘွားမိဘဘိုးဘွားများနဲ့မိဘများကိုအမှုထား၍ဒီဇင်ဘာဇန်နဝါရီမွေးနေ့ရှင်များဖြစ်ကြသည့်ဥအောင်မျိုးဒေါ်တိရာခင်သားမောင်ကျော်တဲ့သမီးမနင်းနင်းမနင်းဦးခင်တို့မိသားစုမှဓမ္မသင်တန်းတွေဒေါ်လာ100ဆရာတော်အတွက်နဝကမလူဒေါ်လာ100မြတ်တန္တဝိဟာရကျောင်း USA မှဆရာတော်ဆရာတော်3ပါးအတွက်နဝကမဒေါ်လာဒေါ်လာ300စုစုပေါင်းဒေါ်လာ600ကိုလူဒန်းသွားပါတယ်ဒါကတော့ကျွန်တော်တို့ ဒီကကို host ရင်လောက်သွားတယ်မတ်တရားခင်တို့မိသားစုပါကျေးဇူးတင်ပါတယ်ကွယ်လွန်သောကြတော့နမေတော်မိဘဘိုးဘွားများကိုယေရှု၏ဥချစ်သိမ့်တော်ရန်ဘိုတာရန်ပိုင်ထက်သမီးရှင်လန်းရှင်လင်းလက်ချစ်မိသားစုမှာနှုတ်အလူဖြစ်နှစ်ဦးအလူဖြစ်ဆရာတော်အတွက်နမကမအလူဒေါ်လာ100မြန်မာပြည်ကိုဗစ်အတွက်အမတ္တဒါနအလူဒေါ်လာ100စုစုပေါင်းဒေါ်လာ900အမတ္တဒါနအလူ မခင်ညိုနဲ့သာသမီမြေတစုမှာဆရာတော်အတွက်နမကမ္မတူဒေါ်လာ100မြေတန္တရာဝိရတာကြောင့် USA တွေလိုအပ်တယ်လို့300အတွက်ဒေါ်လာ100စုစုပေါင်းဒေါ်လာ300ကိုလှူဒါန်းသွားပါတယ်ခင်ဗျာမအေးလွင်နယူးယောက်မှာဆရာတော်အတွက်နမကမ္မတူဒေါ်လာ50 New Jersey မှာ feel free to use it for anything for ဝင်းမြတာဝင်းမြတာမှာကြိုက်တယ်လို့သုံးမှုအတွက်ကိုဒေါ်လာ100ကိုလှူဒါန်းသွားပါတယ် ကိုဇော်လွင်နှင့်မခင်တန်တာလွင်တို့မှတပတ်သောမိဘများနှင့်ကပ်ဘေးကြောင့်ကွယ်လွန်သွားကြသူများအားကောင်းမှုမျှဝေရန်ဆရာတော်အတွက်ကောင်းမှုကုသိုလ်ဖြစ်ဆရာတော်အတွက်နဝကမအလူဒေါ်လာ100 sorry နှစ်ဖက်သောမိဘများဖြစ်ကြကုန်သောကိုဘိန်ကျောင်းနှင့်တန်လျံပိုးလင်းဖိန်တန်တန်ယူအိန်းတို့ကရည်စု၏ကိုခွန် ကိုခွန်လွန်နဲ့လင်ဘိုလင်ဘိုကျူဆန်ဖရန်စစ္စကိုသာသမီများနဲ့မြေတူကောင်းမှုမြစ်တန်တဝီရအကြောင်း USC ဒီမြေခွက်အတွက်အလူငွေဒေါ်လာ900ကိုဇော်လွင်နဲ့မခင်တန်တာလွင်တို့မှနှစ်ဘက်သောမိဘများနှင့်ကပ်ကပ်ဘေးကြောင့်ကွယ်လွန်သွားကြသူများအကောင်းပြန်ဆရာတို့ရဲ့နမခေါ်မှလူငွေဒေါ်လာ900ဒေါက်တာဒေးဗစ်ကွက်နဲ့မမ်မီမီစင် သမီး KD သားစတီဗင်မိသားစုတို့ပါဓမ္မပူဇာဖြစ်အတူတော်ငွေဒေါ်လာ900အမတဒနာလူဦးအောင်ခင်နဲ့ဒေါ်သက်သက်တို့မိသားစုတို့မှာ2020 2021ခုတရားဝရဓမ္မကမ္မထာလမ်းစဉ်ဆရာတရားဆရာစခန်းအတွက်ဒေါ်လာ300မိခင်ကြီးဒေါ်ညွန့်လိုင်ကအမှုထားရီဒေါ်ဆဆနာဦးမှာဆရာတရားတရားစခန်းအတွက်လူငွေဒေါ်လာ50ဝယ်လွန်သူမိခင်ဒေါ်ဖုံအားရီစုရီဒေါ်မီနဲ့မြေမြေများကောင်းမှု တရားစခန်းတော်လူငွေဒေါ်လာ100မတတနာလူဦးတင်ကျော်ဒေါ်ဝင်းဒီချူဆမ်ရဆို USA တာအောင်ကျော်ကျော် Easy One Mobile လာဦးစီ Easy One Mobile လာတာလာတာရန်ကုန်မိသားစုမှာတရားပွဲတဲ့လူငွေဒေါ်လာ50မောင်အောင်တမတ်တော်စင်ဆိုတာရယမောင်မိသားစုမှာဆေးရတရားဆန်းအတွက်ဒေါ်လာ100မတတနာလူ လွန်ခဲ့သော2009ခုနှစ်ကစက်တင်ဘာလ23ရက်နေ့ကွယ်လွန်သွားသောပခင်ကြီးဒေါက်တာဦးထေးအောင်ဟာရည်စူးဒေါက်တာခင်ကြီးကျမ်းမှတရားဝရဓမ္မကမ္မထသင်တရားဝရဓမ္မကမ္မထသင်တန်း10ရက်တရားစခန်းတွေဒေါ်လာတရားမတ္တဒနာလူကရေရာနိုင်ငံလွန်နိုင်ငံဤကွယ်လွန်သူဦးစိုးဝေထွန်းအားရည်စူး၍2021ခုနှစ်နှစ်ဦးဓမ္မပူဇာဖြင့်မန္တလေးမြို့နေဒေါက်တာသဇင်မောင်မောင်မှဆရာတော် ဘုရားအလိုရှိရာအသုံးပြုနေရဒေါ်လာ100ကို စက္ကန့်လူတန်းသွားပါပြီဗျာကိုကြော်ကြော်လေးနဲ့မတ်တင်တင်မိုးဆန်ဖရန်စစ္စကိုမှ2021ခုနှစ်နှစ်ဦးလူနဲ့ဇန်နဝါရီလ၏မွေးနေ့များဖြစ်ကြသောအကိုကိုကြော်ကြော်ဝင်ညီမမတ်တီရာအောင်သားအဲလက်စ်ခါဝတို့မှတို့၏မွေးနေ့ဖြစ်မေတ္တာနန္ဒဝိရတာကျောင်း USA မြေခွဲအတွက်ပထမအရေးအလူတော်ငွေဒေါ်လာ100ကွယ်လွန်သူယေရှုရှင်မိ မိဘများဖြစ်ကြသောမိဘများနှင့်ညီမဖြစ်သူကယေစု၏မနီလာတိန်မိသားစုမှမတ်မိသားစုဆီယတ်တယ်မှတင်နဆရာတော်အတွက်နဝကမလူငွေဒေါ်လာ100ဓမ္မတင်နအတွက်ဒေါ်လာ100စုစုပေါင်းဒေါ်လာ100လူတော်မှသွားပါတယ်ခင်ဗျာနှစ်ဘက်သောမိဘများယေစုထား၍ဥမောင်အောင်တန်းမတ်သွေတင်စိုးရာယံမိသားစုမှဓမ္မကလပ်အတွက်ဒေါ်လာ50မြန်မာကိုဗစ်အတွက် 90အတွက်ဒေါ်လာ300စုစုပေါင်းဒေါ်လာ350ယူတန်းသွားပါတယ်အထက်မှာလည်းတရားစခန်းအတွက်ဒူတန်းသွားပါတယ်မိဒီသားစုကနေပြီးတော့ဒီနေ့2020ခုနှစ်ဇန်နဝါရီလ10ရက်နေ့တွင်နှစ်ဦးကုသိုလ်ဖြင့်မြတ်နိဗ္ဗာန်သို့ရည်မြော်၍နော့ကရိုလိုင်းနာမှဒေါက်တာမျိုးကျော်မျိုးတန်ကျော်ညီမဒေါခင်သားနှင့်မြင်းပါလီသမှုခင်တို့မှဆရာတော်ကြီးနဝကမဝိထုလူငွေတဲ့ဒေါ်လာ300ကိုဇော်ထွေးမဆင်စင်တို့မှမြေတ္တနန္ဒဝိဟာအကြောင်း USA အလူတော်ငွေဒေါ်လာ100တင်နာဆရာတော်အတွက်နဝကမ္မလူတော်ငွေဒေါ်လာ100မြန်မာကိုဗစ် -19 အတွက်အလူငွေဒေါ်လာ100စုစုပေါင်းဒေါ်လာ300ကိုလူတောင်းသွားပါတယ်ခင်ဗျာဆရာဦးထွန်းအောင်ကျော်မတင်နာဆရာတော်အတွက်နဝကမ္မလူငွေဒေါ်လာ50ဓမ္မတင်နာအတွက်ဒေါ်လာ50စုစုပေါင်းဒေါ်လာ100လူတောင်းသွားပါတယ်ခင်ဗျာနဘယ်တော်မိဘများကိုရည်စူး၍ဥမြင့်သိန်းဦးစွန်းဟိုနှင့်ဒေါ်ခင်ခင်စိန်အမစင်ဒီယာဟိုမိသားစုတို့မှာဆရာတော်အတွက်နဝကမ္မလူတော်ငွေဒေါ်လာ100 တရားဝါဒဓမ္မကမ္မထာလမ်းစဉ်ဓမ္မသင်္ဍအတွက်ဒေါ်လာတရားစုစုပေါင်းဒေါ်လာ100ဟိုအမတဒနာလူဖြစ်လူတန်းသွားပါတယ်မိဘဓမ္မဖြစ်ကြသောဥဝင်းမြင့်ဒေါ်ဝင်းဤချောင်းအားအမှုထား၍စန္ဒယာချူအဲလီမဆရာတော်အတွက်နဝကမ္မတူဒေါ်လာတရားကွယ်လွန်သူဦးလေးဝစ္စတန်ချောင်းအတွက်မြတ်တဏ္ဍဓမ္မရိပ်သာတောင်ကြီးရေတွင်းလူဖြစ်ဒေါ်လာ100စုစုပေါင်းဒေါ်လာ100လူတန်းသွားပါတယ် ဥထင်ကျော်ဒေါ်ဝင်ကျူဒေါ်ဝင်တီကျူ USA သားအောင်ကျော်လောက်တိုင်းပြည်တော်တောင်ကြီးမြို့နယ်မြစ်တန်တန်ဓမ္မကျောင်းဒေါ်လာ50အကြောင်းဝင်လောက်ခဲ့ဒေါ်လာ50တရားပွဲတဲ့လူဝင်ဒေါ်လာ50စုစုပေါင်းဒေါ်လာ200လူတန်းတော့ပါတယ်ကိုဝင်းနိုင်ဒေါက်တာတန်နာလွင်တာပြေဝင်းတန်းဟိန်ဟိန်ဝင်းတန်းမိသားစုမှာဒေါက်တာတန်နာလွင်၏မွေးနေ့တွေတရားပွဲလူဒေါ်လာ200အန်တီတော်မြငွေမှာအင်တာနက်ကုန်ကျစရိတ်တွေဒေါ်လာ100 ဒေါက်တာမြင့်မြင့်ကြီးမှဓမ္မစာအုပ်ထုတ်ဝေရေးနဲ့ဖြန့်ဖြူးရေးအတွက်ဒေါ်လာ100ဦးထွန်းစိန်ဒေါက်ခင်စားဝေယာရီစု၏ဝစ္စတန်ချမ်းမှသင်္นานဆရာတော်အတွက်နဝကောင်မှဒေါ်လာ50ဓမ္မသင်္นานအတွက်ဒေါ်လာ50စုစုပေါင်းဒေါ်လာ100နှစ်ဖက်သောမိဘများကိုမူထား၍ကိုစံဝင်မတန်းတန်းအေတို့မှတောင်ကြီးမြို့မြစ်တန်တရာကျောင်းအတွက်ဒေါ်လာ100ရေတွင်းအလူဒေါ်လာ100လမ်းခင်းရအလူအတွက်ဒေါ်လာ100စုစုပေါင်းဒေါ်လာ300အမတဒနာတူ ကွယ်လွန်သူမိသားမိဘများရည်စု၏အရှင်ဗြဟ္မနန္ဒာကမုထလေတန်ဖိတ်ခင်ခေါ်မတန်တန်ရေးမှရေတွင်းအလူဒေါ်လာ90သင်္นานဆရာတော်အတွက်နဝကာမဒေါ်လာ90တို့နိဗ္ဗာန်ကိုရည်စု၏လူရန်တော်ကြပါရခင်ဗျာတော်မြင့်မြင့်သိမိသားစုမှသင်္นานဆရာတော်အတွက်နဝကာမဒေါ်လာ90ဝင်းထက်ထွန်းတဲ့ဒေါက်တာကြည်လေးစံမိသားစုမှသင်္นานဆရာတော်အတွက်နဝကာမဒေါ်လာ900ဒေါက်တာထေဝင်းကြီးအသက်90 89 89နှစ်အားရည်စု၏ ဦးလေးဒေါက်တာခင်မောင်မျိုး အမှုကိုအမှုထ၍ဒေါက်တာတင်မိသားစုနှင့်ဒေါက်တာတန်းထွန်းအောင်မမီမိတိုင်းတို့မိသားစုမှဆရာတော်အတွက်သင်္ကန်း50ဒေါ်လာ250ဆရာတော်5ပါးအတွက်နဝကမ္မဒေါ်လာ250စုစုပေါင်းဒေါ်လာ900တို့ကိုတူတောင်းသွားကြပါတယ်ခင်ဗျာဤဘုံမြတ်လာသော ကောင်းမှုကုသိုလ်စုစုသည်အလို့ရှင်မိသားစုနှစ်ကောကဝိနည်းတတ္တဝါအပေါင်းတို့နိဗ္ဗာန်သို့ရောက်စေရာ အာကောင်းမောင်းတန်သောအထောက်ပံ့ဖြစ်ကြပါစေတည်းအလုံးဝမ်းမြောက်ဝမ်းသာတာဓုခေါ်ပြကြပါခင်ဗျာသာဓုသာဓုသာဓုကဲဘုရားဒီနေ့ပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုတွေကိုဘုရားတရားတန်ခါပူဇော်ရည်စက်သုံးချများပေးရအောင်နော်။နတ်ဖြန်တရက်ကြံသေးတယ်နော်။ စိတ်တွေလျှော့ချမပြေလောက်နတ်ပြန်တရားအားခဲလောက်နော်နတ်ပြန်လုံးတွေကုတဲ့ကြိုးတော့ကြတရားစကံပြီးပြီထင်ပြီးတရက်ပဲကြံတော့အလုပ်တွေလျှော့ချလိုက်တမာရီတွေပြုတ်ကျသွားတယ်ဘုရားမနစ်ကထိုင်ဝမ်မှာတနစ်ကဘုမနစ်ကတော့မဟုတ်အရင်ကသူကချမ်းမြေရိတ်တာသွားအာမထုတ်ခင်ဘုန်းကြီးလာထုတ်တယ်မချိုးအောင်မှာ၃နှစ်လောက်ကြာတော့အကုန်လုံးပြုတ်ကျသွားမေးလိုက်တော့ဘာမှကို ဒါလို့ဖြစ်တာလို့အဲ့ဒီသွားဖို့တဲ့စိတ်ထဲကနေအဲ့ဒါတွေတွေးနေမဟုတ်ဘူးမင်းကမသွားသေးဘူးလို့ဒီမှာ3ရက်လောက်ကြာသေးအဲ့ဒီအခြေအနေရောက်မနေ့ကိုပြန်ဆွဲတင်ရတယ်အဲ့ဒါလေးမှတ်တာနော်ဒါရောမပြီးသေးဘူးနောက်တရက်ကြံသေးတဲ့စ조사အထပါဆရာတော်လက်ဖြင့်ကုသကောင်းဒီမှာတော်ပြန်လက်ဖြင့်ဆရာတော် မနေ့ကဆွေးနွေးတဲ့ဆရာတော်တပည့်တော်ဖြတ်ပြောတယ်ဟိုနည်းနည်းလေးမပြီးသေးဘဲနဲ့ပြောပြလိုက်ပါတယ်ပြီးပြီးအောင်ပြီလို့ပြောလိုက်တာအဲ့တော့မေးချင်တာလေးတကူကမနေ့ပြန်ကြရင်ဆရာတော်တို့တပည့်တော်ခုနှစ်နာရီခွဲကနေမှတရားဟောတာမလုပ်တော့ဘဲနဲ့တပည့်တော်တို့အားလုံးဟိုဒီမှာမိသားစုလိုပဲဆက်ဟိုအားလုံးစုပေါင်းပြီးတော့နေကြမြန်ကြကိုယ်တွေ့ကြုံလေးတွေဖလဲကြအဲ့ဒါမျိုးဆရာတော်လှုပ်ရှင်တယ်လို့ပြောပါတယ်အဲ့တော့ဆရာတော်နာယီပဲပဲဘယ်ချိန်လှုပ်ရင်ကောင်းမလဲညပိုင်းလှုပ်ရင်ကောင်းမလား ညာအဲနည်းနည်းနည်းနည်းဆောဆောဒီချိန်လောက်နည်းနည်းဆောရင်ဆောပေါ့လေဟွန်းဟိုကလုတ်လိုက်ရင်သမင်းစားချိန်ကိုသမင်းစားချိန်ကိုလုတ်လိုက်ရင်ဟုတ်9နာရီလောက်မှ9နာရီလောက်6နာရီ6နာရီ6နာရီ9နာရီလောက်အဲ့လိုလုတ်လိုက်ဟုတ်တယ်ဆောဆောလုတ်လိုက်ရအောင်အဲ့ဒီမှာဘာလို့ချင်လဲဆိုဘုန်းကြီးတို့ဒီဘုန်းကြီးရဲ့တရားစခန်းတွေအတွေ့အကြုံပြောမယ်နော်ဒီကအဖြူတွေလောက်တဲ့တရားစခန်းဖြစ်ဖြစ် တရုတ်တွေတရားစခန်းပြအဲ့ဒီမှာအတွေ့အကြုံတွေပြောကြတာပေါ့ဗျာဝမ်းမြောက်ဝန်စားနှုတ်ဆွစကားတွေပြောကြအဲ့ဒီမှာဒီမာကြီးတို့အဲပြောလို့ရပါတယ်နော်များများပြောရင်တော့တိတ်တော့အရှိတော့ပြောလို့မရဘူးပေါ့ဗျာလူရင်းတို့ရှင်ကိုပြောခြင်းတဲ့အကြောင်းအရာလေးကိုတွေ့ကြုံလေးမျှဝေပေးတာလေးပြောစီခြင်းပါတယ်တင်ပါဗျာနောက်တစ်ခုနောက်တစ်ခုကလည်း ဒီသင်္ဍန်နေပြီးဘာတွေတွေ့ကြုံလေးတွေရတယ်ဆိုတော့လေးတွေ share ပေးလို့ရှင်တော့ဒါကတော့လိုအပ်ချက်လေးတွေပေါ့နော်လိုအပ်ချက်လေးလည်းပြောပြမယ်အဲ့ဒါလေးတွေတင်ပြမယ်တော့ဆိုရင်ဘယ်လိုလောက်တာလဲဒီဒီတရားစကန်ကြအဓိကကတော့တရားတွေ့ကြုံတွေပြောကြတာပေါ့ဗျာများဆိုရင်တရားစကန်ပိတ်ပွဲမှာတော့တခြားပုဂ္ဂိုလ်လည်းအာကြစေဖြစ်လာအောင်ဘယ်လိုခက်ခဲတွေကြုံခဲ့တယ်ဘယ်လိုလောက်ခဲ့တယ်ဆိုတာမျိုးတွေဒါမျိုးတွေပါပဲအဲ့လိုသိထားတဲ့အခါကျဘုန်းကြီးတို့ကလည်းနောက်မှာ ဒီလိုခက်ခဲရှိနေဒီလိုဖြည့်ရှင်းရမယ်ဆိုတာလေးလည်းသိနိုင်တော့တရားနဲ့ပတ်သက်တာပဲဖြစ်ဖြစ်ဒီလုပ်ငန်းကိစ္စနဲ့ပတ်သက်တာပဲဖြစ်ဖြစ်ပေါ့အဲ့ဒါလေးတွေပြောစေချင်တော့ယေရှုတင်စကားပြောတာတို့မမြောက်စကားပြောတာတို့ဒါလေးတွေပါဘာမှတော့သူတွေမျိုးခက်တာဘုန်းကြီးတို့လူမျိုးတွေအဲ့လို ပြောဖို့နည်းနည်းဒီမှာရောက်တဲ့လူတော့မဆိုးပါဘူး ထိုင်ဝမ်မှာပဲဖြစ်ဖြစ်ရန်နိုင်ငံဖြစ်ဖြစ်ကိုယ့်လူမျိုးပြောခိုင်းမပြောဘူးတခြားလူမျိုးထထပြောခြားလူမျိုးတော့ပြောခြင်းနေတချို့ကသူတို့ကအကုန်လုံးကပြောခြင်းနေတော့ဆရာတော်ရွေးပေးပါဆိုအကုန်လုံးကပြောခြင်းနေသူယူလိုက်တိတ်တော်ကြတာပြောမလို့ယူအဲ့လိုဖြစ်တယ်တင်ပါဗျာခိုင်ကိုကြည့်တယ်မပြောမလဲကျွတ်တော့မပြောစရာမရှိလဲတိတ်စရာတိတ်ကြပါဟာပြောစရာတော့ဟို အားလုံးမိသားစုလို့ပေါ့လေဓမ္မမိသားစုကျွန်တော်တို့အခုဆိုရင်ဒါဆွေမျိုးဟိုဓမ္မ brother နဲ့ brother ဓမ္မ sister ဓမ္မ aunty တွေဓမ္မဖွားဖွားတွေဓမ္မဖိုးဖိုးတွေရှိဖြစ်ကုန်ကြပြီဆိုတော့အားလုံးလက်ပြန်ကြရင်ပြောပြောကျွန်တော်တို့ဒီဟိုဟိုပြောပြောချင်းချင်းလေးနဲ့တရားသိပြီးနောက်တစ်ခုကတပည့်တော်မှာခြင်းတော့တပည့်တော်မှာခြင်းတော့ပြောချင်ပါဒီဒီတရားစခန်းပြီးသွားလဲဆက်ပြီးတော့လုပ်ပါတပည့်တော်မျှော်မှန်းထားတာတော့ဒီတရားစခန်းနေ meditation teacher တွေပါထွက်လာစေချင်တာပေါ့နော်အင်္ဂလိပ်လိုရောဗမာလိုရောအကုန်လုံးပြောနိုင်တဲ့အားမျိုးထွက်လာစေအဲ့ဒါလေးရှိပါတယ်အဲ့တော့မလက်ပြန်ကြမှာလဲဒါတွေပြောကြတော့ပေါ့နော်အခုတော့လောလောဆယ်တော့ဆယ်တော့ဒီဟိုဟာမေတ္တာကြောင့်ကြီးဘုရားရှိခိုးကနောက်ဆုံးပိတ်ဟာနေပဲဟုတ်တယ်နောက်ဆုံးဟုတ်တယ်ခိုင်အားလုံးတူတူဆိုပြီးတော့ဘုရားတရားတန်ခါပူဇော်ကြရအောင်ဣမာယဓမ္မာနုဓမ္မပฏิပတ္တိယ ဗုဒ္ဓံပူဇေမိမလေးရန်ဘုလေးရန်နိဗ္ဗာန်ဟုဆိုအပ်သောဤလောကုတ္တရာတရားကိုပါအားလျော်သောခြင်းများဖြင့်ဘုရားတပည့်တော်သည်တတော်ထင်ရှားသဖြင့်ညူမြတ်စွာဘုရားကိုပူဇော်ပါ၏ရှင်ဘုရားဤမာယာ မ္မာနုဓမ္မပฏิပတ္တိယဓမ္မံဘူဇိမိမလေးတံဘူလေးတံနိဗ္ဗာန်ဟုဆိုအပ်သောဤလောကုတ္တရာတရားဘုရားအာဘုရားလျောသောလျောသောခြင်းများဖြင့်ဘုရားတည်းတော်သည်တရားတော်မြတ်ဘုရားပူဇော်ပါ၏ရှင်ဘုရား ဣမာယဓမ္မာနုဓမ္မပฏิပတိယသံဃံပူဇေမိမလေးတံပုလေးတံနိဗ္ဗာန်ဟုဆိုအပ်သောဤလောကုတ္တရာတရားကိုပါကိုပါအာတယောသောခြင်းများဖြင့်တရားတပည့်တော်ဤတန်ဃာတော်မြတ်ပေါင်းကိုပူဇော်ပါ၏ရှင်ဗျာ ဤသို့ပြုရာမြတ်ဘုံရာကြောင့်ချမ်းမြအေးချီဘေးမဲ့မြည်သည်ရွှေပြည်ထုတ်ချောင်းလမ်းမကောက်ပဲရောက်ရပါလို့ထိုးထိုးပဲဝါခြင်းလဲရပဲဒုက္ခဘေးဒံယမအပေါင်းမကောင်းသည်မတွေ့ရပဲ တပ္ပဣရှာမင်္ဂလာကိုကျွဲကတိုင်းရစေသောယနေ့ယခုပြုပြုပြုနေမြတ်ဘာမြတ်ဘာကကိုမိဘဆရာမျိုးသားမျိုးသားဟာနေကိုမကိုမဆောင်ကြကိုဆောင်နာကအရင်အရင်စာ၍ ရှိသမျှလုံးစုံဘုံ37ဖြစ်ဖြစ်သမျှဝိနေယနေယတို့ရာကြပါစေပိနေငါဝေတိဤမြာထွေတာတုခေါ်စေတော်ကုသိုလ်အမြတ်အမြတ်အမြတ်ပြုတော်မူကြပါကုန်လော ธุสาธุสาธุကုသိုလ်အမြတ်အမြတ်အမြတ်အယူတော်မူကြပါဦးလောသာသာသာဓုကုသိုလ်အမြတ်အမြတ်အမြတ် ပြုတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးချမ်းသာချမ်းသာကြပါစေဗျာ